1334ခုနောင်တကူလာဇန်12ရက်သင်္ကြန်3ရက်ရှိတဲ့နေ့ကအလယ်ရက်အကျနေ့နာရီအားဖြင့်တနာရီနဲ့46မိနစ်အချိန်ဒီချိန်ကစပြီးမနေ့ကဗရမဂုံတရားကိုဆက်ပြီးတော့ဟောရမယ်။ယောစာဗုဒ္ဓံသာဓမ္မေသာတံငေသာတရဏံကတော ရောစာခြင်းပုဂ္ဂိုလ်ကြီးကဗုဒ္ဓင်းစမြတ်စွာဘုရားကို၎င်းဓမ္မင်းစတရားတော်ကို၎င်းသံဃင်းစသံဃာတော်ကို၎င်းသရဏံကိုကိုရဟူ၍ကြောရှိကဤဧတံခောတရဏံကိမံဧတံတရဏမုဒ္ဓမံဧတံတရဏမာဂမသဗ္ဗဒုက္ခပမုစ္စတိဧတံဘုရားတရားသံဃာယရဏသုံးပါးကို ရှိကခြင်းဟူသောဤတရဏဂုံသည်ခေမံဘေးအခသိမ့်တို့ဤမြင်ရာဖြစ်သောတရဏံကိုကိုရာအစစ်ပါပေ၏ဧတံဤဘုရားတရားသံယတနာသုံးပါးကိုကိုရှိကခြင်းဟူသောတရဏဂုံသည်ဥဒ္ဓမမြတ်သောတရဏံကိုကိုရာဖြစ်ပါပေ၏ဣဒံတရဏံဤဘုရားတရားသံယတနာသုံးပါးဒီဟုသောကိုကိုရာအာရမကိုကိုရှိကသောအပြင်ရောက်၍ သာဘာဒုက္ခလုံးစုံသောဆင်းရဲဟူသောများမှာပေါင်းမှုစတိလွန်မြောက်လေတော့၏ဘုရားတရားတန်ခါယရနာသုံးပါးသိကခြင်းဆိုတဲ့တရားနဲ့ဘုံအမြတ်ဆုံးပဲဒီနေ့ကပြောခဲ့တဲ့အတိုင်းတော်တောင်စပြီးတွေကိုယ်ကိုယ်နေကြတာရှိတော်ဆောင်ကတောင်ဆောင်ကကောင်းငင်ကဂျိုးတွေ ယူသောနတ်ကောင်းငင်ဘုံကရှိတဲ့နတ်ဘုရားသခင်လို့လည်းခေါ်ကြမြမဘယ်လိုပဲခေါ်ခေါ်ပါလေအဲ့ဒါလေးအဲ့ဒါလေးကိုယ်ပဲစိကားပြီးတော့နေခြင်းဖြင့်ညာသောတရဏဂုံမဖြစ်ဘူးဘေးမဲ့တော့ကိုယ်ဝေရာမဖြစ်ဘူးအဲ့ဒါကိုယ်ဝေခြင်းအကြောင်းပြုပြီးတော့ရှင်ရကလည်းလွံ့မြောက်ခြင်းမဖြစ်ဘူးမလွံ့မြောက်နိုင်ဘူး ရားစစ်ဘုရားမှန်တရားစစ်တရားမှန်သံဃာစစ်သံဃာမှန်ကိုကိုယ်ကိုချင်းဒီသာလင်ဘေးရန်ကင်းသောတရဏဂုံဖြစ်တယ်ကိုယ်ကိုရာစစ်ဖြစ်ဘုရားတရားသံဃာရဏသုံးပါးကိုယ်ကိုချင်းဖြင့်သာလင်သံဃာဝဆင်းရဲကလွန်မြောက်ပြီးတော့သွားနိုင်တယ်လို့အတူတူအားဖြင့်ဆိုလိုပါတယ်အဲဒီမှာဘုရားတရားသံဃာဆိုတာက ဗုဒ္ဓသာသနာတော်မှာတော့ဘုရားဆိုတာဟာဗုဒ္ဓဆိုတဲ့ပုဂ္ဂလာဗုဒ္ဓဆိုတော့အလုံးစုံသောတရားတွေကိုသိရဲ့အလုံးစုံသောတရားတွေကိုသိအလုံးစုံသောတရားတွေသိသောအားဖြင့်အလုံးစုံသောကိလေသာတွေမှလည်းကင်းကျင်းပြီးရနေတယ်ခင်ဗျာဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာဆိုတဲ့ သစ္စာအပြင်၄ပါးညေရတာတရားအပြင်၅ပါးအလုံးစုံသောတရားတွေမြတ်စွာဘုရားသိတော်မူပြီအလုံးစုံသောတရားတွေကိုသိတဲ့အခါမှာဘုရားဖြစ်လုံးစုံသောတရားတွေသိကိုရပါရမီတော်တွေဖြည့်ကျင့်ပြီးတော့လာဝဲရလေးပင်ရှင်နဲ့ကဘာရသိန်းကာလပါလံပါရမီဖြည့်လို့ ပါရမီရင်းတဲ့အခါကာလမှာအဲဒီအလုံးစုံသောတရားကိုသိတဲ့ဘုရားအဖြစ်သို့ရောက်တယ်အဲဒီပါရမီပြည့်လို့အခုနောက်ဆုံးဘဝဆိုတော့ဒီကပြန်ပြီးရလိုက်လို့ရှိရင်သာသနာတော်က2500နဲ့16ခုနှစ်ရှိသွားတယ်ဆိုတော့အဲဒီအရင် နှစ်ပေါင်း80ကအဲဒီနှစ်ပေါင်း80ကနေပြီးတော့ဘုရားအလောင်းတော်နောက်ဆုံးဘဝသိဒ္ဓထာမင်းသားဖြစ်အဲဒီကနေတော့ထွက်တော့ထွက်ရဟန်းပြုပြီးတော့ဝိချင်းကရနာချင်းကရသိချင်းကရဖြစ်သောတရားကိုရှာခဲ့၆နှစ်ပါလုံးဒုက္ခရစီရရဲ့အကျင့်နဲ့ကျင့်ဒုက္ခရစီရခြင်းကတော့ အဲဒီဆင်းရဲကင်းငြိမ်းတဲ့နိဗ္ဗာန်ရရကြောင်းဖြစ်တဲ့အကျင့်တော်မဟုတ်ပါဘူးဒါပေမဲ့လို့ဘုရားလောင်းတော်တို့ဤဓမ္မရာအတိုင်းခဲရင်လည်းဆိုတော့အကျင့်တွေကိုကျင့်ကိုယ်တိုင်လည်းကျင့်မှုပါပြီလို့ဆိုတာပြောလို့ပြီးတော့ကောင်းအောင်အဲဒီအကျင့်တွေကိုယုံကြည်လေးစားနေတဲ့ပုဂ္ဂိုလ်တွေကရှိတာအခုလည်းဒီလည်းရှိတာပဲအခုလည်းဒီလည်းသူတို့ကပြောသေးတယ်ဘောရမဘုရားဟာအဲဒီဒုက္ခရစီယာကျင့်ကျင့်လာတော့ဟုတ်တယ်တဲ့ကျင့်ကောင်းကျင့်တာ အဲဒီကျင်ကောင်းကထွက်သွားလို့သူဟာအသက်မရှိဘူးသူတို့ဒုက္ခဖြစ်ရခြင်းကျင့်တဲ့ပုဂ္ဂိုလ်တွေတော့อืมဒါတည်းရှိနေတယ်သူတို့ဆိုတာပဲသမာဓိမှာရှင်ရွက်တို့အပြီးရွက်တို့နည်းနဲ့တူပါရဲ့လို့ဆိုတာတကယ်ရှိတာတော့ဟုတ်မှာမဟုတ်ပါဘူးသိကစိုးရမှာနေပါသမာဓိမှာဂိမ်းစရာကြီးတွေမရှိတဲ့အချိန်ကြလို့ရှိရင်ဒီလိုကလည်းရှင်ရွက်ထွက်သွားတယ် ဖေကမတင်ရှားတော့ဘူးအရှင်တွက်လို့ပြောတယ်။ဒါလည်းဖေကဖြစ်ကျင်တော့ပြင့်ပါလား။ဖေကကသင်ရှားနေတော့လားကအရှင်တွက်ပြောလို့မရှိတော့သူကအပေတွက်ဆိုပြီးပြောတော့အပေတွက်ကတော့ဒီလိုလူတိုင်းထွက်နေတာဘာမှမထူးအောင်ပြောတာ။အဲဒီလိုနေမှာပါပဲ။အဲဒီလိုတော့ဖေကကျင့်နေလို့အလေးပြုတဲ့ပုဂ္ဂိုလ်တွေကရှိရှိတော့သာသာက တကယ်အဲဒီဒုက္ခရစီရနဲ့စပြီးဟောတဲ့ခါမှာငါလည်းကြည့်နေဘူးပြီဒီချင်းချင်းဘူးချင်းလာချင်းပြင်းနေတဲ့နိဗ္ဗာန်တရားကိုရနိုင်တဲ့အကျင့်မဟုတ်ဘူးဒီလိုပြောနေအောင်လို့ဆရာလုံးတော်ကဒုက္ခရစီရလေလို့6ရက်ကျင့်ရတယ်ဆရာလည်းဆရာလည်းလို့ကျင့်ရတယ်ဒီဘောရမဆရာပြန်တော့သာသနာ့ဆရာဆရာလက်ထက်တုန်းကဒီကမယုံသေးကြောက်ဘူးလို့ဝေါ်လိုက်လာတယ်ဆိုတော့อืม 6ရက်နဲ့ကျင့်ပြီးတော့ဖျားရှိတယ်ဆိုတော့ငါဆိုလို့ရှိရင်ဖြင့်6မိနစ်တော့ကျင့်နိုင်ပါရဲ့လို့ပြောဘူးလို့အဲ့ဒါနဲ့6မိနစ်ကျင့်ရတယ်လို့ဆိုတယ်သူကအဲနှုတ်တာပဲလေဘာမှမဟုတ်တာလေးပြောတာနဲ့မဟုတ်ဆိုလိုက်တာတယ်ယူပြီးလိုက်တဲ့ပုဂ္ဂိုလ်မျိုးတွေပြောမကောင်းကြီးတွေဆိုပြီးရတယ်သူအရေးကြီးတယ်ဘုရားပြဆောင်းနေကျင့်ပြီးတော့အဲ့ဒီကျင့်တာထွက်ပြီးတော့မြစ္စနာပရိပဒါလမ်းကျင့်လို့ဘုရားပြည့်စုံရောက်တယ်တဲ့မြစ္စနာပရိပဒါလမ်းမှာ မြတ်စွာဘုရားရှိဥစွာသံသမာဘတ်ကြီးရပါတယ်သံသမာဘတ်တမာရီပြည့်စုံပြီးနေတဲ့အခါမှာအာဘုခရညာရာဇမညာရောက်အောင်လို့ဝိပဿနာရှိရဝိပဿနာရှိတော့အခုယောဂီတွေရှိတာမျိုးပါပဲသွား၆ပါးကထူတိုင်းထူတိုင်းယုံနာနေကိုလိုက်ပြီးတော့ရှိရတယ်ညီနိုင်ညီနိုင်ချစ်ပြနေတဲ့ယုံနာနေလဲကြားတိုင်းနားတိုင်းစားပြီးတိုင်းကုသီတိုင်း ဒွိတိဆိုတဲ့ညမှာကိုယ်သာဆန်းတာထိုင်တာထတာလှုပ်ရှားတာခေါင်းတာပင်တာအကုန်လုံးပါတယ်ဒွိတိတွေဒီကုသလကြံစီတိုင်းဘာကြောင့်ပါကတကယ်ထင်ရှားဖြင့်ကယုံနဲ့နာတရားနှစ်ပါးပဲအဲဒီယုံနာနှစ်ပါးကိုကိုယ်ပိုင်ဉာဏ်နဲ့မှန်တိုင်းပြီးအောင်လိုက်ပြီးရှုရရှုတော့ဒီလိုပဲရှုနေရတယ်။ငါသာဗျာမှာတော့ကိုယ်တွင်တရားကိုပါတရားတလောကလုံးအကုန်လုံးကိုရှုပြီးတော့ပြီးတယ်တဲ့ဒါတော့ထူးတယ် ဘာဝကတွေကတော့အဲ့လောက်ကြည်ကြပြင်းမှမရှိနိုင်ဘူးချိုးလည်းဒီဒေတာနင်းငယ်လောက်နေလဲအရိယာမေဖို့ရောက်တော့တာရှိတာပါပဲအဲဒီတော့ရှုပြီးတော့ယုံနာအနိစ္စဒုက္ခအနတ္တတွေပိုင်ပိုင်နေပြီးပြီးသောတာပတိမေဖို့သရာမိမေဖို့အနာမိမေဖို့ရတ္တမေဖို့အစဉ်တိုင်းတက်ပြီးတော့ဘုရားဖြစ်သူရောက်တယ်ဘုရားဖြစ်သူရောက်တယ်ဆိုတာအလုံးစုံသောတရားတွေကိုသိတာပဲလွန်ခဲ့တဲ့နှစ်ပေါင်း အဲ2516က80နဲ့ပေါင်းလိုက်ရင်80မဟုတ်လေ45နဲ့ပေါင်းလိုက်လို့ရှိရင်2516နဲ့40နဲ့ဆိုတော့60နဲ့နှစ်ပေါ့လေအဲဒီ2560နဲ့နှစ်နှစ်လောက်ကအိန္ဒိယနိုင်ငံအလယ်ပိုင်းရဗုဒ္ဓဂယာခေါ်တဲ့အရာမှာ ဘောဓိပင်ညောင်မင်းကြီးရှိတယ်ဟိုတုန်းကအခုတော့အဲ့ဒီဘောဓိပင်ကြီးကမရှိတော့ဘူးညောင်မင်းကြီးမရှိတော့အဲ့ဒီနေရာမှာစီရီကြီးတည်တာမာဘောဓိစီရီကြီးတည်တာအဲ့ဒီဘောဓိပင်ကြီးအောက်မှာအဆုံးလာရင်နေ့ညနေချမ်းချိန်အဲ့ဒီဒီနေရာကကိလေသာအသောတာအသောတရားတွေမှာမကင်းလို့မချင်းဘုရားဖြစ်တော်မြောက်သိမချင်းဒီနေရာကမထားတော့ဘူးဆိုတဲ့ဒိဋ္ဌာန်နဲ့ထိုင်ပြီးတော့ ညဇာဝေယတရားအထုတ်ယူစွာဘုဝေနိဗ္ဗာန်ညာရရရှိသောဘဝဟောင်းနေအကုန်လုံးညာစဉ်းစားပြီးတော့သိနိုင်မြင်နိုင်တယ်မကောင်းညာမှာဒိဗ္ဗစကုဘိညာဉ်ရဒိဗ္ဗစကုဆိုမြင်လာပဲမြင်ပေါက်တာဒီလောကလုံးအနီးအဝေးအကုန်လုံးအနန္တလောကဓာတ်ဒီမှာအကုန်လုံးလျှောက်ပြီးတော့မြင်တယ်သတ္တဝါတွေဖြစ်နေပုံပြည့်နေပုံပေးနေပုံဘဝတွေဖြစ်နေပုံ ကုသိုလ်ကံအားလျော်စွာကောင်းသောဘဝတွေဖြစ်အကုသိုလ်ကံလျော်စွာမကောင်းသောဘဝတွေဖြစ်ဒုက္ခဒုက္ခတွေခံစားနေပုံအဲပါလေအကုန်လုံးမြင်နာမှုတဲ့ပစ္စည်းမှရာကြတော့အဲဒီဝိပဿနာရှုပြီးတော့ဝိပဿနာညာသင်တိုင်းတက်ပြီးတော့အရိယာမညာပညာသင်တိုင်းတက်တရားပြည့်စုံရောက်တယ်တဲ့ဗုဒ္ဓအလုံးစုံသောတရားတွေကိုသိတယ်။ရှင်ရဲ့တရားဆိုတာလည်းအမှန်တိုင်းရှင်ရဲ့တရားတွေသိတယ်။ရှင်ရဲ့ကြောင့်ဖြစ်တဲ့တရားလည်းသိတယ်။ဒါနှစ်ခုအရေးကြီးတာပဲ။ ဆင်းရဲဆင်းရဲအလိုမရှိဆင်းရဲပယ်ရမှာဆင်းရဲပယ်တော့ဆင်းရဲဆင်းရဲလို့ပြီးမှဒါကဆင်းရဲပဲဆိုတော့ပြီးမှဆင်းရဲဤအကြောင်းဆင်းရဲဖြစ်ပွားအောင်လို့ယေရှုပြုနေတဲ့ထောက်ပံ့နေတဲ့အကြောင်းတရားလည်းပြီးမှအဲဒီဆင်းရဲတရားဆင်းရဲကြောင်းတရားပြီးရဲ့ဆင်းရဲဒါနဲ့လည်းပြီးတယ်ဆင်းရဲငြိမ်းတာလည်းပြီးအောင်မှဆင်းရဲငြိမ်းအောင်ကကျင့်တယ်ကျင့်လန်းတာလည်းပြီးအောင်မှအဲဒီလေးခုအလိုရှိအရေးကြီးတဲ့တရားတွေပဲ အဲဒီသစ္စာလေးပါးတရားဒီပြင်တရားတွေအကုန်လုံးလည်းသစ္စာလေးပါးတဲ့ဝင်တာပါပဲအဲဒီသစ္စာလေးပါးအလုံးစုံသောတရားတွေအတွင်းအပဒီလောကလုံးမှာရှိရှိတယ်မြတ်သဘာဝဓမ္မတရားတွေရှိတယ်မြတ်အကုန်နဲ့ပြညာတရားဘာတွေရောပါအကုန်လုံးပြီးရင်ပြည့်တဲ့တရားတွေအကုန်လုံးပြီးတော်မူလို့ဗုဒ္ဓဘုရားလို့ဟောရတယ်အဲဒီဗုဒ္ဓမြတ်စွာဘုရားဟုတ်ပဲသိကြရတယ်ဗုဒ္ဓ ရှိရှိတဲ့မြတ်တရားလုံးစုံကိုကုံစင်ပြည့်နှောင်းမူပေသောမြတ်စွာဘုရားဘုရားကိုအောင်ပြုရလိုက်စွာနဲ့ဘုဒ္ဓရှိရှိတဲ့မြတ်တရားလုံးစုံကိုကုံစင်ပြည့်နှောင်းမူပေသောမြတ်စွာဘုရားဘုဒ္ဓရှိရှိတဲ့မြတ် သောမြတ်စွာဘုရားတို့ကျုပ်ဆိုရင်တရားလုံးစုံအကုန်ပြီးတော်မူသောမြတ်စွာဘုရားဒါတော့လည်းပြည့်စုံပါလားအကြီးကြီးတဲ့မြတ်စွာကတော့ဒါလေပေါ်လွန်အောင်ထပ်ထဲရတရားလုံးစုံအကုန်ပြီးရဘုရားတဲ့ဘုရားမြတ်စွာဘုရားတရားလုံးစုံအကုန်ပြီးရအကျိုးရှိကျိုးမဲ့အကုန်လုံးပြီးရေးကြည့်ရတယ်အဲဒီလိုသိပြီးတော့ညွှန်ကြားမှအဲဒီညွှန်ကြားချက်တိုင်းလိုက်နာပြီးကျင့်တဲ့ပုဂ္ဂိုလ်ရဲ့အကျိုးတရားတွေရ အဲဒါကြောင့်ဗုဒ္ဓမြတ်စွာဘုရားဆိုတာတရားလုံးစုံအကုန်သိတဲ့ပုဂ္ဂိုလ်သူပုဂ္ဂိုလ်များပဲအဲဒီပုဂ္ဂိုလ်သူပုဂ္ဂိုလ်များကိုကိုယ်ဝယ်စည်းကားရတယ်တဲ့တရဏကိုယ်ဝယ်ရာဟူ၍စည်းကားရတယ်မနေ့ကပြောခဲ့တဲ့အတိုင်းဘေးရန်အတွက်ရှိတဲ့အခါဘေးရန်အတွက်ကာကွယ်မဲ့ပုဂ္ဂိုလ်ထန်ချင်းကာရအာကိုရကလေးတွေဆိုရင်လူကြီးနေနာပြေးပြီးတော့ကာရရတယ် မိမိကိုယ်တိုင်ကဘေးရအန္တရာယ်မကာကွယ်နိုင်တော့ကာကွယ်နိုင်တဲ့ပုဂ္ဂိုလ်ထံရှင်းကြရအားကိုးရအဲဒီလိုပဲသာမယာဝဆင်းရဲတွေကလွတ်မြောက်ဖို့ရဝိညာဉ်နာခြင်းပြည်ခြင်းအစာရည်လို့ဆင်းရဲတွေကင်းဖို့ရကိုယ်ကိုယ်တိုင်တော့ဘယ်လိုလုပ်ရမလဲဆိုတာမသိဘူးနားမလည်ဘူးအဲဒါသိနားလည်တဲ့မြတ်စွာဘုရားကရှင်းကြရတယ်ဗုဒ္ဓံတရဏံဂစ္ဆာမိဗုဒ္ဓမြတ်စွာဘုရားကိုဗုဒ္ဓံသစ္စာလေးပါးတရားလုံးစုံကိုဆင်ပြီးမြင်တော်မူသောမြတ်စွာဘုရားကို

ပယ်ချတာကာကွယ်ရတဲ့ပုဂ္ဂိုလ်ဖြစ်ရမှာဒါမှသူအကုရာဖြစ်မြတ်စွာဘုရားသတ္တဝါတွေအကျိုးမဲ့ဘေးရန်အန္တရာယ်ဆိုတဲ့မြတ်ပယ်ချောက်တတ်တယ်ဘေးရန်အန္တရာယ်တွေမကောင်းမကောင်းတာတွေပယ်ချောက်လိုက်တော့ကောင်းတဲ့အကျိုးတွေကိုလည်းဖြစ်ထွန်းစေတတ်တယ်ဆင်းရဲမှုတွေမြတ်ကိုပယ်ချောက်ကောင်းကျိုးချမ်းသာတော့ရောက်စေတာတော့ဘုဝေယဘုဝေယဆိုတာဆင်းရဲမှုတွေမြတ်ကိုပယ်ချောက်တတ်တယ် မိမိတို့လိုရှိရတဲ့ကောင်းကျိုးချမ်းသာတွေတယောက်စေတတ်တယ်မျက်မှောက်မှာလိုရှိရတဲ့ကောင်းကျိုးတွေရစေနိုင်တယ်နောက်သားမယားဘဝမှာလိုရှိရတဲ့ကောင်းကျိုးတွေရစေနိုင်တယ်အဲမျက်မှောက်မှာသက်ရှိခြင်းနာကင်းခြင်းအစရှိသောကောင်းကျိုးတွေအဲဒါတွေကိုရစေနိုင်တယ်ဘေးရန်တွေကင်းခြင်းလို့သောကောင်းကျိုးတွေရစေနိုင်တယ်နောက်သားမယားဘဝတွေမှာလူချမ်းသာနာချမ်းသာတွေရစေနိုင်တယ်နောက်ဆုံးသင်္ခါသိဉ္ဇင်းနဲ့နိဗ္ဗာန်ချမ်းသာကိုလည်းရစေနိုင်တယ် အဲဒီလိုရစေနိုင်လို့မြတ်စွာဘုရားကိုယ်ဝေရာကိုသိကပါပြီ။ဒါပေမဲ့လို့မြတ်စွာဘုရားကပေးတယ်လို့တော့မဟုတ်ဘူးကွ။မြတ်စွာဘုရားဒီကျိုးဒီကျိုးတွေရစေဆိုပြီးတော့ဒီတလုံးနဲ့ပေးတာတော့မဟုတ်ဘူး။မြတ်စွာဘုရားကိုယ်ဝေသိကတော့အာဖြင့်ကုသိုလ်ကောင်းမှုသူဖြစ်တယ်။အဲဒီကုသိုလ်ကောင်းမှုကဘေးအန္တရာယ်ကင်းခြင်း အသက်ရှင်ခြင်းနာကင်းခြင်းဆိုင်သောကောင်းကျိုးတွေကိုဒီခုမြတ်မောင်မှာပေးဆက်သက်တန်နာဝေဒနာနဲ့သိကပြီးတော့နေတဲ့ကုသိုလ်စေတနာတွေဆိုလို့ရှိရင်အဲဒီလိုကုသိုလ်စေတနာတွေကဘေးရန်တွေအချင်းချင်းကောင်းကျိုးတွေကိုပေးတယ်။သံသံရဘဝတွေမှာလူဘဝနတ်ဘဝဒီမောမြတ်စွာလည်းကောင်းကျိုးချမ်းသာတွေကိုပေးတယ်။မြတ်စွာဘုရားလက်ထက်တော်ခါကာလတုန်းက ဘာဝတိပြည်မှာဇမနလူမျိုးတစ်သေးပေါ်တယ်တစ်သေးကြီးတူအဲဇမနလူမျိုးတစ်သေးကြီးတူရဲ့သားမထဂုံနည်းဆိုတာရှိတယ်မထဂုံနည်းမထဆိုတာကချောညက်တဲ့ကြောင်ကျော်လို့အဓိပ္ပာယ်ရှိဂုံနလဆိုတာဒီက2000အင်းကြောင်ကျော်2000ပေါ့လေ ပန်းနေအတွန်းတက်တွေပါလိမ့်မယ်စသည်မရှိပဲနဲ့ဒီအောင်ရုံးတော့ရှိတယ်ကြောင်ကျောင်းတောင်ကိုဝတ်ထားတဲ့လူလူအတိတ်ရရှိပါတယ်။ဘာလို့လဲကြောင်ကျောင်းတောင်ဝေးရတယ်လဲဆိုရင်သူ့ဖေကဗဒိန်အပ်ပြီးတော့နှောင်းလို့လို့ရှင်ချင်းအခါပေးနေရတယ်ပဲငါကိုယ်တိုင်လုံးပါပဲဆိုတော့ရွှေကြိုပြီးတော့သူကကြားလို့သူကကောင်းမှမလုပ်တာခဲ့တာပဲသူကကြားတိုင်းသူကလိတ်ပြီးတော့သူသားကို ငါပံပေးထားတယ်ဒါမှမဟုတ်ကမထကုံနေပြီအဲဒီမထကုံနေဆိုရက်တထေသာပုံနာတထေသာရှိဒီနေ့တော့ခါကာလယောဂဆွဲကယောဂဆွဲကတော့လည်းပုံနာတထေရက်ဆရာတွေပြင့်ပြီးတော့ဆေးကုလို့ချင်းဆေးဈေးတွေကုန်းနေဆိုတော့သူကမပင်ဘူးသက်သာတဲ့နည်းနဲ့သူကကြံပြီးတော့ဆေးဆရာတွေကသွားပြီးသောရကတက်ဘယ်လိုယောဂဖြစ်လို့ရှိရင် ဆရာတို့ပဲသိပြရတော့ပဲသိပြရသိရလားမိဘတော်ထုတ်တာဒါတော့ဟိုဆရာတွေကလည်းခင်ကောင်းကောင်းမပြောမလဲသူကလည်းအတကားလားမိဘတို့လည်းခါမရပါမများနဲ့သူကတော်စားစားပေါ်လိုက်ပြောလိုက်တော့ပဲအခေါက်နဲ့ဘယ်ရွက်နဲ့မရနဲ့မရနဲ့ဆိုလို့ချင်းပြောတာပြောက်ပါတယ်ဆိုပြောလိုက်တော့အဲ့ဒါနဲ့လုံကြည့်ဟုတ်မှာမဟုတ်ပဲပဲပြောလိုက်မှာလည်းမပြောဘူးဒီချင်းနဲ့ယောဂကတိုးပြီးဒီလူတကံကြီးဖြစ်တဲ့ခါကျတော့ဆရာတွေခေါ်တယ်ခေါ်ကြည့်ရတာ ဆရာကြည့်လိုက်တဲ့အခါမှာမရတော့ဘူးယောဂကျွန်းနေပြီမရဘူးဆိုတော့ဒါပြန်ဒီတော့မှအဲ့ဒါနဲ့မာတာကုံလေးတရေသာလူမမာပိရုတေကံလေးဖြစ်ရင်တော့အိမ်ထဲပြေလို့ရှိရင်မတော်ဘူးအိမ်ထဲပြေရင်တော့ပြေတဲ့ခါကျရင်ဆွေမျိုးတွေကလာကြမယ်အိမ်ထဲအိမ်ထဲလာအိမ်ထဲပစ္စည်းတွေအတွင်းပစ္စည်းတွေလူသိကုန်မှာမဖြစ်ဘူးပြင်မဲ့ထုတ်ထားမှာဆိုပြီးတော့ပြင်မဲ့မှာအိမ်ထဲတော့ပြင်မဲ့မှာထုတ်ထား

နောက်သေးတဲ့ခါကာလလည်းနတ်ပြည်ရောက်တော့နောက်ကိုနတ်ပြည်လာပြီးသူလာကြတော့ညာသောပုဂ္ဂိုလ်ရဲ့အဲဒီအကြောင်းနဲ့စပြီးတော့တရားဟောလိုက်လို့ရှိရင်အများကြီးပဲသတ္တဝါတွေကျွတ်မယ်ဆိုရင်လည်းမြတ်စွာဘုရားကိုယ်တော်လည်းအဲဒီမှာတန်ဃာတော်တွေနဲ့ဆုံးကကြွသွားဆုံးကလမ်းရတော့မဟုတ်ဘူးအဲဒီအိမ်ကြွသွားဆုံးရမယ်တော့မဟုတ်ပါဘူးမရပါဘူးမြတ်စွာဘုရားများမှာ အရာဓမေရာတကိုရောက်မဲ့ပုဂ္ဂိုလ်လည်းသွားပြီးတော့ဒီလိုပဲဟောပြောရတာပဲသောတာပန်တော့ဖြစ်မဲ့ပုဂ္ဂိုလ်လည်းသွားဟောရတာရဏဂုံတော့ဒီမဲ့ပုဂ္ဂိုလ်လည်းသွားဟောရတာအခုကရဏဂုံတော်မှမဆိုနိုင်ပါဘူးစိတ်ထဲကကြည်ညိုပြီးတော့ကုသိုလ်ဖြစ်အောင်လောက်ပါပဲအဲဒါလောက်ကုသိုလ်ဖြစ်အောင်ပုဂ္ဂိုလ်လည်းပဲမြတ်စွာဘုရားချင်းမြတ်ပါသူ့သူ့အခြေအနေရသူထိုက်တာမလောက်ပဲအကျိုးရရ အဲ့ဒီသူထိုက်တံဘယ်လောက်အကျိုးရအောင်မြတ်စွာဘုရားချင်းမြောက်ကကြွသွားတော့အိမ်ရှိရောက်တဲ့အခါရောင်ကြီးတော်တွေမြင်တဲ့အခါကြည့်လိုက်တော့မြတ်စွာဘုရားမြင်ရတော့နာကျင်ညိုရဲ့ဟောအမင်းကျင်ညိုကြကောင်းတဲ့မြတ်စွာဘုရားပဲอืมလူကြီးကလည်းအဲဒီဘုရားကိုယ်ဝယ်တာမဟုတ်တော့ဒီမြတ်စွာဘုရားသာသိကဖြစ်မရခဲ့ဘူးခုတော့မလုံနိုင်ဘူး လက်ကလေးတောင်မှလဲဥတောင်မှကျင်နိုင်ဘူးဒီထဲကနေပြီးအောင်ပြုပြီးကျင်ညိုရစိတ်ထဲကကျင်ညိုတော့ပဲကျင်နိုင်တော့ဒီထဲကတော့အများကြီးကျင်ညိုဒီလိုတိလူတေကံဤဆိုတဲ့အခါမှာအာဟုဇာလည်းပဲတတ်တော်ရင်တတ်တော်ရင်ရှားတယ်ဒီခါမှာဒီလေးနဲ့နဲ့ရှိယင်းနေတဲ့ပုဂ္ဂိုလ်များတွေ့ကြရဆွဲတယ်လို့ပဲဒီကနေ့မှရလာတဲ့အာယုံအဲအရေးကြီးအလေးမြတ်ပြုပြီးကြတာအာယုံပြု ကုသိုလ်အာယုံရောက်ရအရေးကြီးပါတယ်ဒီကနေ့ကကုသိုလ်အာယုံရောက်ရသိအရေးကြီးအဲဒါမြတ်စွာဘုရားအလေးမြတ်ဒီရင်နဲ့စိတ်နဲ့ကြီးညိုပြီးတော့နေတော့မြတ်စွာဘုရားတော်တော့ပြီလို့ဒီလောက်ပဲတရက်တိုးတက်ပြီးတော့လည်းတရားဟောလို့လည်းတရားနာနေမှာမဟုတ်ဒီလောက်ပဲကျိုးများပြီဆိုရင်မြတ်စွာဘုရားကြွတယ်မြတ်စွာဘုရားကြွတာတရားနဲ့ကြောက်ဒီတိကမရကုံလေးတိကလည်းပြေရောဒီဒီနဲ့တရားနဲ့တဲ့ ဒါဝိနာနာပြည်ရဲ့သဏ္ဍိဝိနာရှိတဲ့နတ်ဘုံမိမှကြီးမှာချွေရပြိတ္တတွေနဲ့တကွနာသားကြီးဖြစ်တယ်နတ်ပြည်မှာအချွေရနေဆိုတာကတော့ရှိနေတာပဲအဲနတ်နတ်သမီးတွေရှိတယ်နတ်သားဒီမှာရှင်ကမလာသေးလို့စောင့်နေရတယ်ဒီလိုအားလည်းရှိတယ်သူကကြိုင်နေကြည့်ကြတာတော့မဟုတ်ဘူးအဲတူကအရင်ဖြစ်နေနောက်မှနောက်ကြတဲ့ပုဂ္ဂိုလ်နောက်မှရောက်လာတယ်ဒီလိုလည်းရှိတာပဲအခုက ။နာသမီးချွေရံတွေကစောစောကဟိုမှာရှိနေဘုံမိတ်မှာလည်းအဲမာတာကုံနဲ့ပြေတာရောက်တော့နာသားရှိအိယာကနိုးတော့ယောက်ျားကဲတော့အိယာကနိုးတဲ့ပုဂ္ဂိုလ်။ဒါကနေကောင်းထိုင်ကောင်းနေတဲ့ပုဂ္ဂိုလ်အိယာကနိုးလာဘာမှဆင်းရဲမရှိဘူး။အဲဒီလိုပဲရှင်ဘုရားကလူခန္ဓာကိုယ်ကဖြစ်ခဲ့တဲ့ယောဂဝေဒနာတွေဟိုမှာသူတွေကြိုက်တာနဲ့နားဖြစ်တာနဲ့အိယာကနိုးတော့ပြုံးနေတော့မှာ နာကောင်းတဲ့ခန္ဓာကိုယ်နဲ့အဝတ်အစဉ်စကားတွေနဲ့ပြည့်စုံတော်နာသားကြီးဖြစ်တယ်အဲဒီလိုဖြစ်ပြီးတော့သွားတယ်အဲဒီမှာပြောပြောချင်တာကတော့ဒီမှာမြတ်စွာဘုရားကိုယ်ဝေရာဖြစ်ပုံကိုပြောမယ်လို့ကိုယ်ဝေရာဖြစ်ပုံမြတ်စွာဘုရားကနတ်ပြည်ရောက်စေလို့ဒါလိုမိန်ပေးတာတော့မဟုတ်ဘူး။ဖန်ဆင်းတာလည်းမဟုတ်ဘူး ဒါပေမဲ့မြတ်စွာဘုရားအောင်ပြီးတော့ကြည်ညိုတဲ့ကုသိုလ်စေရနာသူကုသိုလ်စေရနာကပဲသူအကျိုးပေးအဲမြတ်စွာဘုရားဒီတော့အာယုံအောင်ပြင်းအောင်ပြင်းတဲ့တခါလဲသူတွေစိတ်ကြသွားတော့အဲဒီကုသိုလ်စိတ်အကျိုးဖြစ်တဲ့စိတ်ဒီကဆွဲလန်းလာတဲ့အာယုံကိုနောက်ထပ်ဆွဲလန်းတဲ့စိတ်မျိုးပေါ့ဆက်ဖြစ်တာအဲဒါဝိပဿနာခေါ်တယ်အကျိုးစိတ်ဖြစ်အဲဒီအကျိုးစိတ်ဖြစ်တော့စိတ်ချင်းစေတသိက်တွေလည်းရှိတယ် ဒါကတော့ပင်ညိုတွေပါပြင်မှုမှပြင်တယ်စိတ်စိတ်စိတ်နေမှာတော့စိတ်စိတ်တွေရှိတယ်စိတ်နဲ့တွဲပြီးတော့ဖြစ်တဲ့တရားတွေအဲ့ဒါရင်ကောင်စိတ်စိတ်တွေမြင်ရဖြစ်တဲ့ယုတ်ကလည်းရှိရတယ်ယုတ်ကလည်းပဲအရယယုတ်ဆိုတာနှလုံးယုတ်အဲဒီယုတ်ရှိရအဲဒီယုတ်တစ်ခုလည်းမဖြစ်ဘူးသူရမြင်ရတရားဖြစ်တဲ့ကိုကြီးတစ်ခုလုံးအကုန်လုံးပါပဲနာမှာတော့တရားနဲ့တခါလဲအကုန်လုံးအပြည့်စုံဖြစ်တာအဲနတ်ကိုကြီးတစ်ခုလုံးအပြည့်စုံယုတ်တွေဖြစ်တယ်တဲ့ဒါက ဥပပခေါ်တယ်မိဝမ်းနဲ့ပရိသေနေရတဲ့အခုလူလောကကသတ္တဝါတွေတော့တဖြည်းဖြည်းချင်းကြီးရတာကိုသူကအသေးလေးကလပ်ရည်ကျနေပြီးမျက်စိနဲ့မမြင်ရဘူးအသေးလေးအဲဒီပြင်းသွားလျက်နေတဖြည်းဖြည်းကြီးလာတယ်ခொနည်းလောက်ကြီးမှဘာမှမကြီးသေးဘူးငယ်လေးပဲရှိသေးဖြည်းဖြည်းချင်းကြီးလာတယ်อืมအဲဒီတော့ဖြည်းဖြည်းချင်းကြီးရတယ်လူလောကမှာတော့ဒီဝါနဲ့တွေ့နေရတဲ့သတ္တဝါတွေကဖြည်းဖြည်းချင်းမှပြည့်စုံတာဥပ္ပဝပရိသေဆိုတာနာလောကမှာတော့ သူရိစိတ်ဒီကပြက်လိုက်တာနဲ့အရိရိစိတ်ဖြစ်လိုက်တာနဲ့ဟိုမှာနကိုယ်ကာယချင်းဒီခါလည်းပြည့်စုံဒီခါလည်းဖြစ်သွားနာသားတွေဆိုရင်အသက်20အရွယ်လောက်နာသမီးတွေဆိုလို့ရှိရင်လည်း16နှစ်အရွယ်လောက်ပါဒီတိုင်းနေနေတာပဲနောက်လည်းပဲဥရလည်းမရှိဘူးဒီကနေ့ကြမှာပဲခြေတဲ့တယ်ပြဒီတိုင်းမျိုးပြူရွယ်နေပြီးနေအဲဒါ အဲမြတ်စွာဘုရားကိုကြီးညိုယုံမျှလေးဘာမှပါးစပ်ကမဆွာသေးဘူးခုဗုဒ္ဓံတရဏကိစ္စမိတွေမဆွာသေးဘူးမြတ်စွာဘုရားအောင်ပြုပြီးကြီးညိုတဲ့စိတ်ကလေးချစ်ယုံတဲ့အဲ့ဒီစိတ်ကလေးကနေပြီးကျိုးပေးပြီးတော့နတ်ပြည်ရောက်တယ်အဲနောက်တစ်ချိန်ကျတော့လူဘုရားမင်းကြီးမှာသွားသွားပြီးငိုနေလို့သူကနေပြီးသွားပြီးပတိပေးအဲ့ဒါအကြောင်းပြုပြီးတော့မြတ်စွာဘုရားထံလာပြီးတော့မိဂွန်ထုတ် မြတ်စွာဘုရားကနေပြီးတော့အခြေပေးအဲဒီခါမှာနတ်သားကလည်းလာပြီးတော့ကြောတော့လူပရိသတ်တရားပါလေအဲဒီမှာအများကြီးပါပဲမြတ်စွာဘုရားတရားဟောတော့အကျိုးတရားတွေရကြအဲဒီထဲမှာမာရကုံလေးတစ်ခေတ်သားလဲတစ်ခေတ်သားရှိတဲ့နတ်သားကလည်းသောတာပတ္တိမေဖို့ရသောတာပန်ဖြစ်သွားတယ်အဲသုရိကံဒီဒီကံဤဆဲဆဲလေးကဘုရားကျင်ရတဲ့ကုသိုလ်စိတ်ကလေးအရင်ခံပြီးတော့အဲဒီမှာ ဘာမှတော့ဆူတော့တော့မပါဘူးလို့သူကလာတော့ဣဒာမေပုညာအတွက်ခရဝဟောတုလည်းဒါလည်းမဆိုနိုင်ပါဘူးဣဒာမေပုညာနိဗ္ဗာန်သာသေဇောဟောတုဒါလည်းမဆိုနိုင်ပါဘူးအဲသူကြီးညိုကဆိုရမှလည်းမသိဘူးလို့ဘာမှမသိဘူးဒါပေမဲ့လည်းအဲ့ဒီကုသိုလ်ကဥပနိတရားဖြင့်ကျိုးပေးပြီးတော့နတ်ပြည်တဲ့ဘုရားတရားနာတဲ့အခါမှာသောတာပတိမေဖို့ရောက်သောတာပန်ဖြစ်သွားတယ်ဒါကျမ်းကအထင်ရှားရှိတယ်

မြတ်စွာဘုရားတရားနာပြီးတော့သောတာပန်လည်းဖြစ်သွားတော့ပယ်လေးပါးအစင်သာရလုံးမြောက်သွားအဲဒီကရှင်နိုင်တက်ပြီးသရဂအနာဂယဟနာဖြစ်ဖို့ပဲရှိတာပဲပရိနိဗ္ဗာန်သာမဆင်းရဲခတဲ့ငြိမ်းမှုပဲရှိတော့တာပဲအဲဒါကိုယ်ကိုယ်ရာဖြစ်သွားဖို့အဲဒီလိုဒီနေ့လည်းကိုယ်ကိုယ်ရာဖြစ်နိုင်တယ်မြတ်စွာဘုရားဟောတဲ့တရားတွေကြားနာပြီးတော့မြတ်စွာဘုရားအဆုံးအမတဲ့လိုက်နာပြီးပြင်တော်အားဖြင့်လည်းလူချမ်းသာနာချမ်းသာနိဗ္ဗာန်ချမ်းသာတွေကိုရနိုင်တယ် ဒ္ဓံမြတ်စွာဘုရားကိုတရဏံကိုဝေယဝူ၏ကိစ္ဆာမိသိကပါ၏ဘုရားတရဏံကိစ္ဆာမိဆိုတာခုဉာဏပရိသတ်တရားတော်ຢာလာပါပြီဒါနားလဲလဲလေဒီတာပုဂ္ဂိုလ်တွေပဲမရပါလိမ့်မယ်ခုငယ်ငယ်ကလေးလေးတွေငယ်ငယ်ပုဂ္ဂိုလ်တွေလောက်ပဲမကြောက်ဘူးလားရှိကျင်နေရှိနေဒါတော့မှကြောက်ဘူးတာတွေများပါပါအဲဒါပဲလေလို့ငယ်ငယ်ပုဂ္ဂိုလ်တွေနားလဲအောင်လို့ဘုန်းကြီးအချင်းအခြေခံကနေပြီးတော့ပြောနေရလူကြီးတွေကတော့အထူးပြောကြမလို့ပါဘူးနားလည်ပြီးသားတွေပါ ဗုဒ္ဓမြတ်စွာဘုရားကိုဗုဒ္ဓသစ္စာလေးပါးတရားသိခြင်းဖျားခြင်းကိုဗုဒ္ဓံရှိရှိတရားတရားလုံးစုံအကုန်စင်သိခြင်းတော်မူသောမြတ်စွာဘုရားကိုသရဏံကိုဝရဝေသရဏံဆင်းရဲကိုပယ်ဖြောက်၍ချမ်းသာတော်ရောက်စေနိုင်သောကိုဝရစေဟု၍ကိစ္စမည်သိကပါ၏အဲဒီလိုသိကရအဲဒီလိုသိကရမှာဒါကရာကတော့သရဏဂုံ၄မျိုးရှိရဲ့ညာဖွင့်ပြတယ် အတ္တပဏ္ဏအတ္တပဏ္ဏယတနာတရဏကောတမျိုးတဲ့အတ္တပဏ္ဏယတနာအတ္တမိမိကိုယ်ကိုပဏ္ဏယတနာအနှင်းမိမိကိုယ်မြတ်စွာဘုရားအနှင်းတဲ့အနေဖြင့်တရဏကောစောက်တည်တာတမျိုးရှိတယ်တက္ကရာကပြပါဠိတော်မှာတော့အဲဒီဘုရားတရဏကိစ္စမြေဒီတိုင်းမှာပဲဟိုမှာပြည့်ပါဠိတွေနဲ့ပြောနေတာပဲဒီတိုင်းပဲရှိပါတယ်တရားဟောပြီးတရားနာအဆုံးမှာတရားသဘောကျသွားတဲ့

တတိတော်လို့ဆိုလိုတဲ့ဧပရိပါဧပထိုးထိုးကျွန်တော်သည်ဘဂဝန္တမြတ်စွာဘုရားကိုတရဏံကိုဝေယဝိက္ခာမိသိကပါ၏ဓမင်းစာတရားတော်ကိုလောင်သံဃာသံဃာတော်ကိုလောင်တရဏံကိုဝေယဝိက္ခာမိသိကပါ၏အဲဒီမှာအတူလေးပဲဘဂဝန္တတရဏံကိစ္ဆာမိဓမင်းစာသံဃာစာကိုဒီလိုဆောက်ကြည့်ရတယ် အတူတူပါပဲသုသောတိကသုသောတိကလည်းတပုတ်ချင်းပေါ်လေဗုဒ္ဓံတရဏံကိစ္ဆာဓမ္မံတရဏံကိစ္ဆာသံဃံတရဏံကိစ္ဆာလည်းလုံးအပြီးပြီးသောက်အထာဂရာအတ္တတဏိယာဒနာတရဏဂောသောက်ပြီးမိမိကိုယ်ကိုမိမိကိုယ်ကိုမြတ်စွာဘုရားအနှင်းနဲ့အနှင်းနဲ့နေရာချင်းတရဏဂောသောက်ပြီးရဲ့ဘယ်လိုသောက်ပြီးရတော့ဆိုတော့

ဗုဒ္ဓသာသနာဝင်ပုဂ္ဂိုလ်တွေကဘုရားတရားတန်ခါရဏသုံးပါးသိက္ခာတော်ကကြာလာပြီယနေ့မှစပြီးဆိုတော့ဒိဋ္ဌိပဲမရှိဘူးရင်းကတချို့ကအဲ့ဒါအကောင်းမှတ်ပြီးတော့ဒီလိုသိုးနာရှိတယ်ယနေ့ကအစပြုရဆိုတော့ဒီရင်ကတော့ဘုရားမကိုးကွယ်သေးတဲ့ဒိဋ္ဌိပဲရောက်အဲဘုန်းကြီးတွေကဒါတွေတော့သင်မပေးဘူးကွာတချို့ကအဲ့ဒါတွေကောင်းမှတ်ပြီးတော့အဲပရိစိတ်ပါလို့ကုသိုလ်ရရရရပါတယ်ဒါပေမဲ့အဓိပ္ပာယ်ကသိမချောဘူးအဓိပ္ပာယ်က ရှိကဘုရားမကိုးဝေရတယ်ဆိုတဲ့အသေးပဲရောက်ခဏမှစပြီဆိုတာခဏကမှစတာအရင်ကမကိုးဝေရတယ်ဒီလိုအသေးပဲရောက်နေအဲဒါကြောင့်အဲဒါသက္ကရာကြတဲ့နီးပါပဲသူကပါဠိတော်ကြီးမှလည်းမပါဘူးသူကသက္ကရာကြတာပါပဲအဲဒါအတ္တတန်ရိယဒီနေ့ကစ၍မိမိခန္ဓာမိမိခန္ဓာကိုမြတ်စွာဘုရားအနှင်းမာတိတရားတော်အနှင်းမာတိသံဃာတော်အနှင်းမာတိလို့ဒီလိုလဲဆောက်တည်ကောင်းတယ်ဆောက်တည်တော်ဆောက်တည်ကောင်းပါလေအစာဆုံးပုဂ္ဂိုလ်ဆိုရင်တော့တော်ပါလေ အစာဆုံးပုဂ္ဂိုလ်ကလည်းထထရာနည်းလို့သိသိမှမဟုတ်ပါဘူးသူကခရင်ပါလေစစချင်းထထရာကသူကကြားဘူးဆောင်ပုံဘူးလားသူကတဲမလွယ်လာပါဘူးသူကအဲ့ဒါအတ္တသဏ္ဍာန်ရတနာသရဏဂုံနဲ့ဒီတော့တပ်ပရာယနာတာသရဏဂုံနဲ့တပ်ပရာယနာတာထိုဘုရားတရားတန်ခါဖြင့်လဲလျောင်းညီကိုရာရှိသည့်အဖြစ် အဲရရမိပဲရှိပြီးဖြစ်ဖြစ်နေတယ်ငိုဆောက်တလုံးနဲ့အဲ့ဒါကဘယ်လိုဆောက်တည်ရမလို့ဆိုရင်ဒီမှာလည်းအတူတူပဲဥစ္စာရင်ကတဝါအဟံဗုဒ္ဓပရာယနောဓမ္မပရာယနောသံဃပရာယနောဒီမန္တာရိသာဣဇာအာရင်ကတော်ယနေ့ကိုစပြု၍အဟံကျွန်ုပ်သည်ဗုဒ္ဓပရာယနောမြတ်စွာဘုရားလင်လဲလျောင်းမိကိုရာရှိပါ၏ဓမ္မပရာယနောတရား တော်လင်းလေးလျောင်းမိဘရှိပါ၏တန်ဃာပရဏတန်ဃာတော်လင်းလေးလျောင်းမိဘရှိပါ၏ဣတိဤသို့မာကျင်တော်ကိုဒါရေတုဒါရေထမှတ်တော်မူပါဒါဟုတ်မြတ်စွာဘုရားကိုလျှောက်တယ်တို့မဟုတ်ယဟန်တဘာဘာဖြစ်ပြီးယဟန်အများတန်ဃာတော်ဖြစ်လျှောက်တယ်ပေါ့အဲဒီလျှောက်တဲ့အခါမှာအဲဒီမှာယနေ့ကိုစပြီးမြတ်စွာဘုရားတရားတန်ဃာလင်းလေးလျောင်းမိဘရှိပါသည်ဘယ်လိုလဲလျှောက်ပြီးတဲ့ကောင်ဖောက်တည်ကောင်းတယ်ဒါလည်းပဲ အစာဆုံးဆောက်ဒီမှာဝကတ်ယနေ့အစာပြည့်ပြီဆိုတော့နောက်တစ်ခုကသိတ္တဘာဝပကမဏသိတ္တတတိဘာဝအဖြစ်တတိအဖြစ်တို့တောက်ရောက်သောအားဖြင့်လည်းဆောက်ကြည့်ကောင်းတယ်အဲဒီမှာလဲဣဇာရင်ကတဝဟံဗုဒ္ဓတအန္တေဝသီကောဓမ္မတအန္တေဝသီကောသံဃတအန္တေဝသီကောဒီမန္တာရိသာဣဇာယနေ့ကိုအရင်ကတဝအစာပြု၍ဟံငါရိဟံကျွန်ုပ်သည် ဘုရားသာမြတ်စွာဘုရားအာဒီဝါသီကောအနည်းနေတည်းပါရီဓမ္မသာပြတဲ့အာဒီဝါသီကောနည်းနေအနည်းနေတည်းပါရီသံဃာသာသံဃာတဲ့အာဒီဝါသီကောအနည်းနေတည်းပါရီဣတိဤတို့မာကျွန်ုပ်ကိုဒါရိတုဒါရိတာမတ္တမူပါဒါကလည်းယနေ့ကိုစပြုဆိုတော့အစာဆုံးဆောက်တည်ပုံပဲဒီဝါရဏပစ္စုထာနာအင်ဇိလိကာမဗာမိစီကာမ ဗုဒ္ဓရိနံတင်ယံယေဗုဒ္ဓရိနံယေဝတင်နာဝုထုနံကရောမိတိမန္တာရိထာတာရိတုဣဇယနေ့ကိုအာရိကတောအစကြီးဟာကျွန်ုပ်သည်အဘိဝန္နနအင်္ဂလိကအဘိဝန္နနပစ္စုဌာနအင်္ဂလိကမသာမိစီကမံစိခိုးခြင်းနေရာမှာထားရယူသည်တွေ့ခြင်း လက်ဝချီခြင်းယိုတိကျူးခြင်းမှုကိုဗုဒ္ဓါရိနံယေဝတိဏဝတ္ထုနံဘုရားဆရာတော်သုံးပါသောယရဏဝတ္ထုတို့အားသာလျှင်ကရောမိတိပြုပြုပြုပြီးဟူ၍မာကျွန်ုပ်ကိုဒါရေတုဒါရေတာမှတ်တော်မူပါဒီနေ့ကစပြီးတော့ဆရာပြပန်ကယရဏသုံးပါအားသာလျှင်အဲရှိခိုးပါမယ် ညမထားပြီးယူတည်ပြပါမယ်တောက်ချီပါမယ်ယူတည်ပြုခြင်းမှုကိုပြုပါမယ်တဲ့အဲဒီလိုလျှောက်ထားပြီးတော့ဆောက်ကြည့်တာတဲ့အဲဒါလေးကတော့နည်းနည်းလေးမှတ်သားစရာလေးပါတယ်ဒီဘုရားတရားတန်ရတနာသုံးပါးကိုယ်ဝယ်ဆိုတာသူအယူတည်ပြုတာနဲ့ဆိုင်တယ်ယူတည်ပြုတာပဲအဲဒီမှာဘိဝန္ဒနာရှိခိုးခြင်းမရသစ္ဆုဌာနနေရာမထဖေးခြင်းဟုတ် အဲကြီးမြတ်တဲ့ပုဂ္ဂိုလ်တွေလာလို့ရှိရင်ထိုင်းနေရာကထပြီးအယူသေးသေးအရိယာကိုပြောတာနေရာမှာထတယ်ခယူးကျူဆိုတယ်လို့ခေါ်တယ်အဲဟိုကလာနေလို့ရှိရင်နေရာထပြီးယူသေးသေးအင်ဇလိကာမလက်ဥချီခြင်းပါမိစီကာမအယူသေးတနည်းနည်းအယူသေးပြုခြင်းအဲဒီ၄ပါးဆရာတရားသံဃာယရနာသုံးပါးအားသာလဲပြုသောပုဂ္ဂိုလ်ဟူ၍မှတ်ပါအဲဒါရေးကြည့် အဲဒီတော့အခုဘုရားတရားတန်ခါယတနာသုံးပါးကိုယ်ဝယ်စည်းကနေတဲ့ပုဂ္ဂိုလ်တွေကဘုရားတရားတန်ခါမှတယ်ပါဒီပြင်ဟာတွေကိုရှင်မခိုးကောင်းမှုဆိုတဲ့အဓိပ္ပာယ်ရောက်လာတယ်ပေါ့ယိုတယ်မပြူကောင်းမှုလို့ရောက်လာအဲဒါအတိမတ်ရင်းပြအောင်အထူးသတိပြုအောင်ဥစ္စာတွေဒါပဲမဲ့လို့အင်းချွင်းချက်တယ်ကြည့်ပါလေ ချွင်းရက်ကတော့ရှိတယ်ညာတိဘယအာသရိယဒက္ခိနိယဝသေနသရုပ်ဝိတော်အဲဒီအယိုတွေပြုတ်ပြီးတော့သရဏဂုံဆောက်တည်တာမှာညာတိဆွေမျိုးဖြစ်လို့လည်းယိုတွေပြုတ်တာရှိတယ်ဘယကြောက်လို့ယိုတွေပြုတ်တာလည်းရှိတယ်အာသရိယဆရာဖြစ်လို့ယိုတွေပြုတ်တာလည်းရှိတယ်ဒက္ခိနိယ အလူကပုဂ္ဂိုလ်အမြတ်ပုဂ္ဂိုလ်မြတ်ဖြစ်နေလို့သိကြရတယ်ဆိုတဲ့၄မျိုးရှိတယ်အဲဒီ၄မျိုးထဲမှာဒက္ခိနေယဝသေနသရဏံကနာတိဒက္ခိနေယအလူကပုဂ္ဂိုလ်မြတ်ဖြစ်လူမြတ်အလူကပုဂ္ဂိုလ်မြတ်အနေအားဖြင့်အယောသေတိမသာလင်ဗရဏဂုံဖြစ်တယ်အဲတပါးအခြားတစ်ပါးသုံးသုံးမျိုးသုံးနည်းအားဖြင့်မဖြစ်ဘူးတဲ့ ဆွေမျိုးအနေနဲ့ရှိခိုးရဆိုရင်ဒါတရဏဂုံမဖြစ်ဘူးလေဘုရားလက်ထတော်ကာလတုန်းကဆိုရင်ပါကင်မျိုးတွေကဗုဒ္ဓဂေါရမငါတို့အမျိုးပဲဆိုပြီးအမျိုးအနေနဲ့အယူသေးပေးတာကိုတို့မျိုးထဲမှာတက်ကြီးတဲ့ပုဂ္ဂိုလ်ပဲဆိုရင်အယူသေးပေးအဲ့ဒါတရဏဂုံမဖြစ်ဘူးလေကြောက်လို့တဲ့အာမြတ်စွာဘုရားဂေါရမဘုရားရှင်မခိုးလို့ရှိရင်ဖြင့် သုံးတရားဘေးရတဲ့ဖြစ်လိမ့်မယ်ဆိုပြီးကြောက်လို့ရှိခိုးရင်ငါလည်းပဲတော်တော်မရှိဘူးတဲ့ဆရာပြဘူးလို့ဆရာအနေနဲ့ရှိခိုးလို့ရှိရင်လည်းဒါလည်းတော်တော်မရှိဘူးတဲ့အဲဒက္ခိဏယဝေပေနဒက္ခိဏယရဲ့စွမ်းအားဖြင့်ဗရဏကမနာဗရဏဂုံဤသံပိစတိပြည့်စုံတယ်ဒက္ခိဏယဝေပေနဒက္ခိဏယရဲ့စွမ်းအားဖြင့် ပုဂ္ဂိုလ်မြတ်ရဲ့သံအားဖြင့်ဗရဏကနာဗရဏဂုံကြီးဘိသိတိပြက်တယ်ဒါတော့အများဆုံးအနေနဲ့ရိုသေပြုလို့ရှိရင်ဒါဗရဏဂုံဖြစ်တယ်အများဆုံးအနေနဲ့တခြားတစ်ပါးတွေရိုသေပြုလို့ရှိရင်မူလဗရဏဂုံဖြစ်တယ်တဲ့ဒါယူကြည့်တယ်ဘယ်လိုလဲဆိုတော့ဘုရားဘာသာဝင်ရှိတဲ့ပုဂ္ဂိုလ်ရေဆရာလည်းပဲ ကိုယ်ဝစီကသေးရဲ့သူရှိခိုးကြရတယ်ကလည်းပေါ်ကြတယ်မပြောနဲ့တော့ယူတကြည့်ကြတယ်အဲ့ဒါတွေယူကြည့်လို့ပြောနေရတာတော့အဲ့ဒါယူကြည့်တယ်သူကအဲနာကိုယ်ကိုယ်ရဲ့ပုဂ္ဂိုလ်တွေနာလည်းရှိခိုးတာရှိရတာဟုတ်တော့နာကလည်းရှိမခိုးရင်သူကကြောက်ရတယ်မနေ့ကပြောတယ်အရှင်ကြီးကသိကြောက်တယ်မနေ့ကပြောတာမှတ်မိပါလိမ့်မယ်ဒီလိုဒီနာမှာ ယုံကြည်မလုပ်ကြပါနဲ့ညီငယ်ကမဆွံ့ကြပါနဲ့ပြောလို့မရဘူးတဲ့နတ်ရှင်လေးထားလိုက်မှမလာတော့ဘူးဆိုတော့နတ်သိကြောက်တယ်သူအဲနတ်ကြတော့ကြောက်မလို့အဲဒီတော့ဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေကနတ်ရှိခိုးလို့ရှိရင်တရဏဂုံမပြတ်ဘူးလားလို့မိမထုတ်ပြရှိလာတယ်ဆိုတော့ဟုတ်ပါဘုရားကိုအမြတ်ဆုံးအနေနဲ့ရှိခိုးတယ်တရဏဂုံဖြစ်တရားကိုမြတ်စွာဘုရားဟောတော်မူတဲ့တရားတော်အမြတ်ဆုံးအနေနဲ့ရှိခိုးတယ်ဘာသာတော်အမြတ်ဆုံးအနေနဲ့ရှိခိုးတယ် တရဏဂုံဖြစ်တရားတရားသံဃာမှတပါးတခြားကိုရှိခိုးလို့ရှိရင်အများဆုံးအနေနဲ့ရှိခိုးလို့ရှိရင်မူလတရဏဂုံကပြည့်တယ်ဆိုတာတရားကိုယ်ဝေသိကဟန်အချွေရင်ရစည်းကနောက်ခါမှပြန်ပြီးတော့ဒီရင်ဒီမှအဲ့ဒီမှာပြက်အဲ့ဒီခိုက်တာပြက်သွားအဲ့တော့နတ်ရှိခိုးတဲ့ခါကလားနတ်ကမကောင်းကျိုးပင်မှာ ဆိုလို့ကြောက်လို့ရှိခိုးရတယ်ဆိုဘုရားကြောင့်ရှိခိုးရတာကိုသူ့ကိုအဲအများဆုံးနေရာဖြင့်ဒီနာရှိခိုးတော့အရင်တို့သံဃာဝဆင်းကလုံးဝလင်းနေအဲနာရှိခိုးပြီးတော့ကုသိုလ်ရပြီးအဲဒီကုသိုလ်ကအကျိုးပေးနိုင်တယ်။ဘောင်းကျိုးတွေရနိုင်တယ်လို့ဒီလိုရည်ရွယ်ချက်ဒီလိုရည်ရွယ်ချက်နဲ့ရှိခိုးလို့ရှိရင်သူကပြည့်တယ်။အဲနာရှိခိုးတာကမိကရိုးရာဖေးလို့ရှိခိုးရတယ်ရှင်မခိုးလို့ရှိရင်ဖြင့် အဲသူစားမဆိုလို့ဟုတ်ဟုတ်မဟုတ်ဘူးပေါ့လေလူတွေယုံကြည်ရတယ်လို့ယုံကြည်နေတာပေါ့ဟုတ်တော့လေသိဟုတ်ဘူးမရပါဘူးရှင်မကိုလည်းဘာမှဖြစ်ပုံတော့မရပါဘူးသူတွေကသိကြောက်အကြောက်လုံးနေကြတာသူကဘာလို့လဲဆိုတော့ဘုရားဘာသာတွေကရိုးရဆိုပြီးတော့နတ်တွေရှိခိုးနေကြသူချင်းဘာသာဝင်တွေကနတ်ရှင်မခိုးပါဘူးသူတို့လည်းဘာမှမဖြစ်ပါဘူးသူကဒီလိုနေတာအဲအခုကလာဘာသာမရှိတဲ့ပုဂ္ဂိုလ်တွေလည်းရှိတာဘာမှမဖြစ်ပါဘူးသူတွေကကြောက်လို့နေတာဆိုအဲဒါကြောက်လို့ သင်မကပါနဲ့လို့ခွန်ကြီးကပြောလို့တော့ပြောသူတို့ကြောက်လို့ရှိခိုးနေတာဒါဒါမျိုးလို့တော့မပြောအဲ့ဒီမှာကြောက်တဲ့နေရာကြီးရှိခိုးတယ်တဲ့သူစားမဆိုလို့ဖန်စားမဆိုလို့မကောင်းရုပ်ပြင်းဆိုလို့ကြောက်လို့ရှိခိုးလို့ရှိရင်ဒါကတော့ဘုရားသာရဏဂုံမပြည့်ဘူးတဲ့မာနဲ့တွေ့တယ်ဆိုရင်လူစိုးသူစိုးတွေနဲ့တွေ့တဲ့အခါကာလကြာရင်ဖြင့်ရိုက်မယ်တတ်မယ်ဆိုတော့ရှိခိုးတောင်းမှသာရေးတာကိုသူကကြောက်လို့ရှိခိုးရတာ အဲဒါအကြောက်လို့ရှိခွာတာမင်းတို့ဘာလို့ဆိုတာရှိတယ်ရေအာနာပဲမင်းတွေပါရှိခွာတယ်အင်းအကျယ်ဆုံးမင်းတွေတော့မဟုတ်ဘူးရှိတုန်းကအောင်နာကမင်းတွေတဲ့ဘုရားသူရရှိခွာရှိတော့အနာလောက်ရတယ်သူကအခုမှသာဒီတော်ကြောက်တော့တော်တော်ဟန်ကြတယ်အဲဒါတွေကရှိအစင်းလာတယ်သူကရှိခွာအဲဒါမင်းတို့အာနာရှိတဲ့ပုဂ္ဂိုလ်တို့လူစိုးသူစိုးတို့ကြောက်တာနဲ့ရှိခွာတာကို အဲ့ဒီရှိခိုးလို့တော့တရဏဂုံမပြည့်ဘူးလားကြောက်လို့ရှိခိုးရတာသူတို့သံဃာဝဆင်းကလုံးရောက်ဖို့အားကိုးရမဟုတ်ဘူးသူတို့ရှိခိုးတဲ့အတွက်လူချမ်းသာနာချမ်းသာတွေရနိုင်မယ်လို့မျှော်လင့်တာမဟုတ်ဘူးအဲ့ဒီလိုဆိုလို့ရှိရင်တော့တရဏဂုံကမပြည့်ဘူးအဲညာတိဆွေမျိုးတော်လို့တဲ့မိမိရဲ့ဆွေမျိုးတွေကအတကြီးရွယ်ကြီးပုဂ္ဂိုလ်ရဲ့ရှိခိုးရတာဆွေမျိုးနေနဲ့ရှိခိုးတာကိစ္စမရှိဘူးကွာညာတိဘရကြောက်လို့ရှိခိုးတဲ့အဲနတ်တွေပါလေကြောက်လို့ ဘာသာမှာဆိုလို့ကြောက်လို့ရှိခိုးရတယ်ညှောက်ရတယ်တင်ရတယ်ဆိုတာကြောက်လို့ဆိုလို့ရှိရင်ကိစ္စမရှိဘူးကြောက်လို့မဟုတ်ဘဲနဲ့သူကပဲနာဆိုတာအများဆုံးအနေနဲ့အာအများဆုံးပဲကောင်းကျိုးတွေပေးနိုင်တယ်လူချမ်းသာနဲ့ချမ်းသာရစေနိုင်တယ်ဘဝသာမီးယာမှာကောင်းစားသွားနိုင်တယ်သွားပြနိုင်တယ်ယုံကြည်လို့ရှိရင်အဲ့ဒါတော့ပြည့်တယ်ဘုရားဘာသာပြင်ဘက်ကကိုယ်ကိုယ်နေကြတာလေအဲ့ဒီအနေနဲ့ကိုယ်ကိုယ်နေတာဟုတ် အဲသုရဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေနတ်ကိုယ်ဝေတာရှိတယ်တောတောင်တွေကိုယ်ဝေတာရှိတယ်မင်းကပြောတယ်အဂိတတရသေးကြီးတဲ့ကြီးတွေအဲဒီလိုကိုယ်ဝေနေတာပြီးတော့ကောင်းကင်ဘုံကဘုရားဆိုတာလေးလည်းအဲကနတ်တစ်မျိုးပဲကအဲဒါတွေကိုယ်ဝေပြီးတော့နေကြတာဒါကသံဃာဘဝတွေအလျှောက်လုံးကောင်းစားအောင်ကဲတင်နေတယ်လို့ယုံကြည်ပြီးတော့ကိုယ်ကိုယ်ရယူကြည့်ကြတာအဲဒီလိုဆိုလို့ချင်းဘုရားသရဏဂုံပြည့်တယ် အဲဒီလိုမဟုတ်ဘဲနဲ့ဘေးအန္တရာယ်ကြောက်ရွံ့လို့မလွဲတာလို့သိခွေးရတယ်ဆိုရင်ဒါကတော့ဘိက္ခမြင်ဘူးညာတိခရအာစိယဆရာသမားဟုတ်ဟောတာလူရဲ့ဆရာတွေပါယူပြီးပြောတာရှိရတာကိုအဲဆရာအနေနဲ့သိခွေးတယ်ဒါလည်းဘိက္ခမြင်ဘူးလေအဲဒီတော့ဘာရရှိနေရောဆိုတော့ဘုရားသာသနာအပြင်ဘက်က ရေသေးတွေကရှိသေးတယ်အဲဒီရေသေးတွေကိုရှိခိုးတာကတော့ကြောက်လို့လည်းမဟုတ်ဘူးနေနေတယ်လို့အဲရှိခိုးတိုက်တဲ့ဂုံရှိတယ်ဆိုပြီးတော့ရှိခိုးရတာအမြအနေနဲ့ရှိခိုးတာဖြစ်နေတယ်အဲဒါကတော့သရဏဂုံနဲ့နည်းနည်းဆိုင်နေတယ်သူကဒီကျမ်းစာအရာအချင်းရေသေးတယ်သူသာသနာပြင်ဘက်ကပုဂ္ဂိုလ်တွေကရှိခိုးကောင်းတဲ့အဓိပ္ပာယ်မရှိဘူးလို့ အဲ့ဒါကိုသိကိုအများပြုပြီးကြတာရှိခိုးလို့ရှိရင်ဘုရားတရားတန်ခါရတနာသုံးပါးကိုကိုင်းရှင်ကိုယ်ွယ်ပြီးတော့နေတဲ့ကိုယ်ွယ်မှုကအင်းဒီကျမ်းဂန်နေရာချင်းတော့သူကပြတ်မလို့ပြင်းနေတယ်ကွာအဲ့ဒါလေးကတော့သတိပြုရမယ်လို့ဆိုမြတ်စွာဘုရားရဲ့သာသနာတော်ထဲမှာရှင်တို့ယဟန်တို့ဆိုတာတွေကတော့ဒါတွေကတန်ခါထဲပါဝင်နေတော့တန်ခါအနေနဲ့သူကယူပြီးပြုတာအကျမ်းကြီးကအဲ့ဒါကြောင့် အဲဒီပဏိပါဒပါရဏဂုံတွေကမှတ်เสียသားရာတွေရှိတယ်ဒါကြောင့်ခုနကဘုန်းကြီးကဒါကခွာတယ်ဘုံလုံးလျှောက်အချိန်ကြီးကစပြီးတော့ပြောနေဣဇာရင်ကတဝယနေ့ကိုစပြီးဟာကျွန်ုပ်သည်ဗုဒ္ဓနာယိဝဒိဏဝထုနာဘုရားသတိတော်သုံးပါးသောယရနာဝုထုတို့အာသာလင် ဘိဝရဏပစ္စုဌာနအင်္ဂလိကာမသာမစီကမံရှ िख ိုးခြင်းနေရာမထရယူသေးပေးခြင်းလက်ဥချီခြင်းရိုသေးခြင်းအမှုကိုကရောမိပြုပါအောင်ဣတိဤတော်မှာကျွန်တော်ကိုဒါရိတုဒါရိတာမှတ်တော်မူပါအဲ့ဒါပဏိပါဒသရဏဂုံတဲ့အဲဒီတော့ပြုရမှာလည်းပဲမြတ်စွာဘုရားလောကအမြတ်ဆုံးပဲတရားတော်အမြတ်ဆုံးသံဃာတော်အမြတ်ဆုံး

ပုဂ္ဂိုလ်များနေရာချင်းဒီလိုလို့ရှိရင်တရားတော်ကိုပြည့်တယ်အဲဒါတွေကတတိပြုရမလားတော့အဲဒီတော့အခုဆောက်တည်နေကြတာကတော့ငငယ်လေးစပြီးတော့ဆောက်တည်နေကြတာဆရာပါပြီဆရာတရားတန်ခါရဏသုံးပါးကိုကိုရှိကဆောက်တည်နေတယ်ဒါကြောင့်အခုရှိတဲ့အတိုင်းပဲဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိသံဃံတရဏံကိစ္ဆာမိဒီတိုင်းပဲလုံလုံးနေပါပြီဘယ်လောက်နေပဲတော်ပါလဲ ဘုရားတက္ကရာတော်ဣဇာရင်ကတော်ယနေ့ကိုစပြုပြီးနာရီတော့ရင်သိမယ်လို့ရောဘူးလို့ဘုညာတဲ့ယူဆတယ်တချို့ကအဲ့ဒီဥစ္စာတွေကိုသင်ကြားသေးဒါတွေပါလည်းနဲ့ရိုက်ဒီစိတ်ပါလေဒီလိုတွေလောက်ကြရကုသိုလ်တော့ရမှာပါပဲဒါပေမဲ့လည်းအထိပ္ပယ်ကလည်းမချောဘူးသူကဒီရကျနဲ့သိမကြဘူးအဲဒီတရဏဂုံကပြီးတော့တဲ့ယောဂစပြီးတော့ဘုရားစိတ်ဘုရားမှန်ကိုပြီးပြီ အဲ့ဒီဘုရားကြီးညိုဝေကုန်နေနဲ့ပြည့်စုံနေဆိုတာပြီးပြီးတော့အဲ့ဒီကသောက်တည်တွေကသရဏဂုံဖြစ်တရားတော်ဆိုတာမြတ်စွာဘုရားဟောတော်မူတဲ့တရားတော်မဲ့၄ပါးခု၄ပါးနိဗ္ဗာန်လောကုတ္တရာတရား၉ပါးအဲဒီလောကုတ္တရာတရား၉ပါးရောက်စီနိုင်တဲ့မြတ်စွာဘုရားဟောတာတဲ့ဒေသနာတော်တွေအများကြီးနေရတဲ့ငါးဆက်ကြသုတ်တို့စသည်တွေဟောတယ်မင်္ဂလာသုတ်တို့အဲဒီတရားတွေ အဲဒါတွေကကိုယ်ဝေရအစ်စ်တွေပဲတဲ့ဒါတွေကိုအောင်ပြုပြီးတော့ကိုယ်ဝေရသံဃာဆိုတာကသတ္တရောစပฏิပန္နာသတ္တရောစပလေတိတာအဲအရိယာမဲ့၄ပါးမှာတည်တဲ့ပုဂ္ဂိုလ်က၄ပါးအရိယာဖို့၄ပါးရောက်နေတဲ့ပုဂ္ဂိုလ်က၄ပါးတဲ့အားလုံးအရိယာပုဂ္ဂိုလ်၈ပါးပဲသောတာပတိမဲ့ရောက်တဲ့ပုဂ္ဂိုလ်မဲ့ပြီးရင်ဖို့ဆက်ရပဲမဲ့ပြီးတာနဲ့ဖို့ပြီးတာချက်ချင်းပါသောတာပတိဖို့ သောတာပန်ပုဂ္ဂိုလ်ဖြစ်သွားဗရာမိမဲ့ရောက်ပြီးသားနဲ့ဗရာမိဖို့ရောက်မဲ့ပုဂ္ဂိုလ်နဲ့ပုဂ္ဂိုလ်ကဆက်ရပဲနာမိမဲ့ရောက်ပြီးသားနဲ့နာမိဖို့ရောက်တာမင်းနဲ့ကိုယ်နဲ့ဆက်ရပဲအရဟတမဲ့ရောက်ပြီးသားနဲ့ယဟနာဖြစ်သွားတာလည်းဆက်ရပဲအဲတော့ကျင့်ရုပ်ဆိုရင်တော့၄ပါးပါပဲကျဲဆိုလို့ရှိရင်မဲ့ပုဂ္ဂိုလ်က၄ပါးပုဂ္ဂိုလ်က၄ပါးအရိယပုဂ္ဂိုလ်၈ပါးတဲ့အဲဒီအရိယမဲ့ဖို့ရရအောင်လို့ကျင့်နေတဲ့အလျာဏပုထုဇဉ်ပုဂ္ဂိုလ်ကလည်း၈ပိုင်းဥပါဝါကဖြစ်နေထဲလိုက်တဲ့ရှင်သူလည်းပါဝင်ဖို့၈ပါးထဲမှာပါတယ်တဲ့ အရိယသံဃာတော်၈ပါးအဲဒီအရိယသံဃာတော်၈ပါးကိုကိုယ်ဝယ်စည်းကရတယ်တဲ့စည်းကလည်းပဲကိုယ်ဝယ်စည်းကလာတာကြာပါပြီဒါပေမဲ့အခုသရဏဂုံဟောတဲ့ခါကလာထပ်ပြီးတော့ကုသိုလ်ပွားရအောင်လိုက်ပြီးတော့ဆိုကြအောင်ဗုဒ္ဓံသစ္စာလေးပါးတရားသိမြင်တရားရှင်ကိုသရဏံ ဆင်းရဲဟူသည်များကိုပယ်ဖြောက်၍ချမ်းသာကိုရောက်စေနိုင်သောကိုယ်ဝေရာစိတ်ဟူ၍ဒုက္ခမိသိကပါ၏ဓမ္မံမလေးပါ ရောက်၍သံသာသို့ရောက်စေနိုင်သောဘုရားစေဟူ၍သိသာမိသိကပါ၏အဲပြီးရတဲ့ရာစပြီးတော့တရဏဂုဆောက်ပြီးကြီးလာတာပါပဲငင်ရတဲ့ကြာပါပြီဟိုတုန်းကတော့ လေးလေးနဲ့နဲ့ရှိခြင်းမှရှိမယ်ရွယ်ကြီးလာတဲ့အခါကျလေးလေးနဲ့ပြည့်လာတာလည်းကြာပါပြီကျိုးဆက်ကြီးတဲ့ပုဂ္ဂိုလ်ကြီးကျိုးတရားတွေတောင်အားထုတ်နေမှာဒါတွေကတော့အမှန်ပြည့်စုံနေပါပြီဒါပေမဲ့လို့အောက်ခြေစားပုဂ္ဂိုလ်တွေလည်းမှတ်ရသားရအောင်လို့ဘုရားအခြေကစပြီးတော့ဒီဟောနေတာအဲ့ဒါတရဏဂုံ၃ပါး လောကီတရဏဂုံနဲ့ဒါကဆောက်ပြီးတော့ဖြစ်တဲ့တရဏဂုံပဲအဲလောကီတရဏဂုံကတော့ဘုရားတရားသံဃာယရဏသုံးပါအများဆုံးပဲလို့ဒီလိုယူသည်လေးစားကိုင်းဆိုင်ပြီးတော့နေရညကာလပါလို့ဖြစ်ကြတာကိုမပြည့်ဘူးအဲဒီလိုမဟုတ်ဘဲနဲ့တခြားတစ်ပါးတွေလည်းပဲအမြတ်ဆုံးအနေနဲ့ယူသည်လေးစားမှုတွေပြုရလို့ရှိရင်ဒါတရဏဂုံပြည့် ချို့လည်းတခြားဘာသာတွေသဘောကျပြီးကြောင်းတော့လည်းရေးတာကိုတခြားဘာသာတွေဟောတဲ့ဟောတဲ့ပြောတဲ့ပုဂ္ဂိုလ်ဟောပြောကောင်းတာနဲ့လိုက်တော်တာလည်းတချို့နည်းနည်းပါးပါးရှိတတ်တချို့လည်းစီးပွားရေးနဲ့အဲလိုက်တော်တာလည်းရှိရတယ်ဒီတော့ကဒီဇာတိဒီတော့ကဆိုလို့ရှိရင်ခရိယံတရားဟောဆရာတွေစာကြည့်တယ်တချို့ဘုန်းကြီးတွေတွေပဲအလောက်ကင်းကြီးစီးပွားရေးရမယ်ကြီးတော့ ဟိုကလာကပြီးတော့အဲ့ဒီမှာခရီးရန်တရားဟောဆရာလို့သူသိတယ်ယူလို့တော့မဟုတ်။ဒါရိုက်တော်ရင်မြည်တယ်ကြက်တဲ့တို့သွားလို့။ဒါနဲ့သူတို့သာသမီတွေကြတော့အဲ့ဒါအဲ့ဒီအဲ့ဒီဘာသာတရားအကုန်လုံးယုံကုန်နှိမ့်နှိမ့်ကကယုံကြည်ကုန်ဒီလိုဖြစ်တယ်။တချို့ကအိမ်အောင်ရေးနဲ့အဲဘာသာတစ်ပါးပြောင်းလဲတော့တာရှိ။ဘာသာကြဘာသာကြအမျိုးသမီးနဲ့အိမ်အောင်ကြတော့ အမျိုးသားကပြောင်းလဲရတာလည်းအနည်းငယ်ရှိဒါတော့ရှားပါလိမ့်ဘာသာကြအမျိုးသားနဲ့အင်တော်ကြတဲ့အမျိုးသမီးပြောင်းလဲရတာလည်းများအောင်ပွဲရတဲ့ဥစ္စာတွေရှိအကျိုးကလည်းကိုယ်ဘာသာလည်းသိပြီးလို့မရပါဘူးအတေနဲ့အလေးနဲ့အများသိလို့မရပါဘူးအဲ့ဒါနဲ့ဘာသာတွေပြောင်းပြီးတော့ကြမျိုးစရာပြိတွေကနေပြီးတော့ကုသိုလ်ကံကအကျိုးပေးလေမညာပူညာနိဗ္ဗာန်ရပါလို့ဤလို့ဆုတောင်းမိလာတဲ့ကုသိုလ်ကနေပြီး ဗုဒ္ဓသာသနာထုံးရဌာနဗုဒ္ဓသာသနာတော်ကြီးညိုတဲ့မိကောင်းဖခင်တို့ရဲ့သာသမီဖြစ်အောင်လို့ဟောနေတယ်အကျိုးပေးရုပ်ပေးတဲ့ကြောင့်ငငယ်ရေရေကမိဘတို့အဆုံးမဆရာသမားအဆုံးမနဲ့ဘုရားဘာသာဝင်တွေဖြစ်ပြီးတော့နောက်တစ်ချိန်ကျတော့မှအဲကိုယ့်အကိုစဉ်းစားလို့ဖြစ်စေသူများကပြောလို့ဖြစ်စေစီဝါရေးကြောင့်ဖြစ်စေအိမ်အောင်ရေးကြောင့်ဖြစ်စေအဲဒီဘာသာရေးတွေပြည့်သွားတယ်ဆိုရင် သိပြီးတော့ဝင်နေကြကောင်းတာဆရာကူကောင်းမှုတွေအကျိုးပေးရတယ်အလားအသာပြည့်သွားပြီးတော့ဘာသာတရားကြောင်းလဲပါတဲ့ခါကလာအပြည့်ရှိတယ်သရဏဂုံဟာဘယ်လောက်ကြာပြီတုံးဆိုလို့ရှိရင်မသေးခင်အတွင်းပြီးပါရဲ့ရဏဆောက်တည်ထားတဲ့ပုဂ္ဂိုလ်ကမဲ့ဖို့မရသေးဘူးဆိုလောကိတရဏဂုံဟာသေးသေးတယ်အဲက မပြောင်းလဲလို့ရှိရင်ဒီဒီတောင်ဒီပါဒီတဲ့ခါကျတော့ပြက်တယ်ဒီရင်တော့ပြက်တာတချို့ကတော့အရိယာမေဖို့ရပြီတောင်ဆောက်ကြည့်ပါပြီဆိုပြီးတော့ဆိုပြီးတော့ဆောက်ကြည့်ဆောက်ကြည့်နေမယ်လို့ဒီရင်တော့ပြက်တာပါပဲဒီရင်ဟိုဘဝရောက်ခဲ့ဘာဘာဖြစ်နေမှမသိဘူးဟိုဘဝရောက်ဘယ်လိုပါလာလဲဘယ်လိုယူရယူနေမှမသိဘူးမှာပြက်တာပါပြီးတော့ကျင်တော့ဒါပေမဲ့လို့ဒီလိုပြက်တာကတော့ပြင်းမရှိဘူးတဲ့သူကတော့ ဒီလိုပြထားမှာမကောင်းကျိုးမရှိဘူးအပြစ်မရှိဘူးဘာမှအပြစ်မရှိဘူးဒီလိုပြထားတာဒီလိုပြသွားတာအဲအသက်ရှင်စဉ်အတွင်းဘာသာတစ်ပါးကိုကူးပြောင်းသွားရင်တော့ဒါကပြက်တယ်တဲ့အဲ့ဒီပြက်တဲ့ခါကလာမှာအပြစ်ရှိတယ်ဘယ်လိုအပြစ်ရှိတယ်ဆိုလို့ရှိရင်မူလဘုရားစိတ်ဘုရားမှာတရားစိတ်တရားမှာသံဃာစိတ်သံဃာမှာနေမြူတွေစိတ်တွေဒီမှာဝင်လာတာ ရောက်လာတာဆိုရင်တော့သိပြောပြီးပြီလားဖြစ်ချင်းမှချင်းနဲ့နောက်ပိုင်းတိုင်းတပြေးပြေးနဲ့တရားဘာသာနဲ့စိတ်သက်ဝင်သွားတဲ့ခါကာလမှာဘုရားဘာသာတရားတွေရောခရရောသံဃာရောအကုန်လုံးပြင်းမာတဲ့စိတ်တွေအများကြီးဖြစ်တာပဲဒီဥစ္စာတွေအများကြီးဖြစ်တယ်တဲ့အနာကြည့်ကြီးမနာကြီးလေးပါဘုရားသာသနာတော်တွင်မှာတောင်မှတချို့တရားတွေမဟုတ်တမ်းတရားတွေရှောက်ဟောလို့ အဲ့ဒါနဲ့ရှိကပြုပြီးသားကုသိုလ်ကောင်းမှုတွေပြင်မပြီးအကုသိုလ်ဖြစ်တဲ့ပုဂ္ဂိုလ်ရှိသေးတယ်ဒီလိုကဘယ်နဲ့ဟောတော့ဆိုတော့ကုသိုလ်ကောင်းမှုတွေပြုနေတာဟာလည်းပဲသာမယဝဆင်းရဲလေဖို့ပဲဆင်းရဲဖို့ရပဲအဲကုသိုလ်ကောင်းမှုတွေဒီကုသိုလ်ကောင်းမှုအကျိုးပေးပဲရောက်မလို့လူဖြစ်မယ်နားဖြစ်မယ် လူဘဝနာဘဝဖြစ်တော့လည်းပဲဒီရင်နေရဆင်းရှိတာပဲဝိရဆင်းရနာဆင်းရပြီးရဆင်းရှိတာပဲအဲဒါယုံနာဆင်းရဲရှိနေတာပဲအဲဒါကုသိုလ်ကောင်းမှုပြုရဆင်းရဲကြောင့်တရားပဲဒါတော့အဲဒီတော့ကုသိုလ်ကောင်းမှုတွေလည်းပြုလို့မလိုဘူးအဲနိဗ္ဗာန်ရောက်စေတတ်တဲ့ အကျင့်ကိုအကျင့်ရမယ်ဆိုနိဗ္ဗာန်ရောက်စေတဲ့အကျင့်ကလည်းဘယ်လိုပြောတဲ့အကျင့်ပေါ့လေဘယ်လိုပြောတဲ့ဟုတ်ချင်မှလည်းဟုတ်မှာပေါ့မဟုတ်တာပဲညပါပဲဒီလိုဟောတဲ့ပုဂ္ဂိုလ်မဟုတ်အဲနိဗ္ဗာန်အာရုံပြုလိုက်อืมကုသိုလ်ကောင်းမှုတွေပြုဒုက္ခရောက်နေတာပဲနိဗ္ဗာန်အာရုံပြုလိုက်နိဗ္ဗာန်အာရုံပြုလိုက်လို့ရှိရင်နိဗ္ဗာန်ရောက်တယ်ဒီလိုပြောတာပေါ့အဲဒါယုံကြည်တဲ့ပုဂ္ဂိုလ်တွေရှိတယ်ဟောဒီကဒီရန်ကုန်နယ်တွေမှာကျောင်းတကာကြီးတယောက် ကြားဘူးတယ်ဒီနာမည်တော့တော့ဘာတော့ဘုညမင်းကလည်းမသိပါဘူးသူကကျောင်းတကာကြီးကျောင်းနေကျောင်းနေနဲ့ဆရာတကယ်နဲ့သူကဆရာသမားတွေနဲ့ကိုယ်ပဲသိကနေတာပါပဲကုသိုလ်ကောင်းမှုတွေအများကြီးပြုနေအဲဒီလိုတရားနာပြီးတော့သူရှိကပြုမိတဲ့ကုသိုလ်တွေလည်းပဲအလကားတွေပဲဒါတွေဆင်းရဲကြောင်းတရားတွေပဲဆိုပြီးသူကဒါတွေကိုအပြည့်မြင်ပြီးတော့စွန့်နေတာပဲနောက်ထပ်လည်းကုသိုလ်ကောင်းမှုတွေမပြုအဲသူဆရာပြောတယ်လေနိဗ္ဗာန်နဲ့သူအောင်ပြုနေတော့ ဒီတဲ့ခါတော့ပဲရောက်တယ်လို့ပြောတာဘူးနေမှရောက်မလားပဲရောက်မလားတော့ပြောတာဒီမှာတော့ရောက်မှာမဟုတ်ပါဘူးသူကကိလေသာမကင်းသေးပဲနဲ့နေပါဒီတိုင်းသွားလို့ဖြစ်တာဟုတ်ပဲကိလေသာကင်းအောင်ကျင့်ရတာသူကကိလေသာလည်းကင်းတာမဟုတ်ဘူးအဲဒီတော့မိမိပြုထားတဲ့ကုသိုလ်ကောင်းမှုတွေကိုပြည့်လို့ပြည့်စည်ဖြစ်အောင်လို့ဟောတဲ့တရားတွေရှိတယ်အဲဒီလိုတရားတွေနာရင်လည်းမူလကအမှန်တည်း ယုံကြည်လေးစားပြီးတော့နေတဲ့သဒ္ဓါတရားတွေပြည့်သွားတယ်အဲရှိကပြုထားတဲ့ကုသိုလ်ကောင်းမှုတွေပေါ်လာအာကုန်မှုမရှိတော့အဲဒီကုသိုလ်တွေလည်းဆွန့်ပြစ်လိုက်တော့ဒီကုသိုလ်တွေလည်းကျိုးပေးမှမဟုတ်တော့ပါဘူးဟင်းကြောက်ကြပဲဒီလိုကျင်လားမကောင်းမှုအကုသိုလ်ကဝင်ကျိုးပေးဖို့ရနှိစ္စနေတော့တာပါကျွန်တော်ကြောက်ကြကောင်းပါလားအဲဒါတော့အဲဒီဘုရားဘာသာထဲမှာကို

လုံးလုံးမပြတ်တာကတော့ဘယ်ကြမှာမပြတ်တုံးဆိုလို့ချင်းအဲဒီနိုင်ကြည့်လို့ပါသစ္စာလေးပါးတရားသိမှမပြတ်တာတဲ့ဒါကြောင့်သစ္စာလေးပါးတရားသိဖို့မြတ်စွာဘုရားလောကုတ္တရတဏဂုံဟောပါတယ်ခုပြောရတာကလောကီတရဏဂုံရှိသေးတယ်လောကီတရဏဂုံလည်းကြိုးကြည့်ထားပါပြီတရဏဂုံမပြတ်ခဲနဲ့တင်းနေလို့ရှိရင်ဒီဒီချမ်းနေမှာပဲလေးပါးလို့ပြီးတော့နိုင်ရသူပရိတွေဘဝပေါင်းများစွာရောက်သွားနိုင်ပါလေကြိုးကြည့်ပါလေ အဲရောစာဗုဒ္ဓင်းစာသမင်းစာသံဃင်းစာတရဏံကတောသတ္တရိယသစ္စာနိသမပညာယပတ္တိဒုက္ခံဒုက္ခသမုပ္ပါဒံဒုက္ခသစ္စအခြင်းမှာအရိယံသင်္ကမေကံဒုက္ခုပသမဂာမိနံဣဒံကောတရဏံခေမံဣဒံတရဏမုဒ္ဓမံဣဒံတရဏမဂမသဗ္ဗဒုက္ခမမုစ္စတိရောစာကျင်သူတိကဗုဒ္ဓင်းစာမြတ်စွာဘုရားကိုလောကဓမ္မစာတရားဥလံသံဃာသံဃာတော်ကို၎င်း သရဏံဥပယဝိ၍ကတောစိကဤဒုက္ခံသဆင်းရဲအစေဒုက္ခဥစ္စာတရားကိုလောဒုက္ခသမုပ္ပါဒသာဒုက္ခဤဖြစ်ပွားကြောင်းသမှုတရားသစ္စာတရားကို၎င်းဒုက္ခသာဒုက္ခဆင်းရဲဒုက္ခသာဆင်းရဲပေါင်း၏နိရောဓသာချုပ်ငြိမ်းရာနိရောဓသစ္စာတရားကို၎င်းဒုက္ခပါသမာဂာမိနံဒုက္ခငြိမ်းရသောရောက်ကြောင်းဖြစ်သော မေခင်သာရိယမေတရားအရိယမေတရားဒီဟူသောမဂ္ဂသစ္စာတရားကို၎င်းဤတည်သောသတ္တာရိယသစ္စာနိလေးပါးသောအရိယသစ္စာတရားတို့ကိုသမပညာယမှန်ကန်စွာသိသောအရိယမေပညာဖြင့်ပသတိမြင်လေ၏အဲရာဇာသံဃာရဏသုံးပါးကိုကိုယ်ရောက်သိကပါ၏လို့သိကတဲ့လောကီတရဏဂုံသူလည်းကြိုးကြည့်လာပါပြီအဲလောကုတ္တရာတရဏဂုံ အဲ့ဒါကတော့သစ္စာလေးပါးတရားကိုတွေ့မြင်သွားတယ်လောကုတ္တရာသရဏဂုံဖြစ်တယ်သစ္စာလေးပါးတရားကိုသောတာပတ္တိမဲ့ဖြင့်တွေ့မြင်သွားရင်ကိုမပြတ်တော့ဘုရားတရားသံဃာကိုယ်ဝယ်မှုယုံကြည်မှုဘယ်တော့မှမပြတ်ဘူးဒီဘဝလည်းမပြတ်နောက်ဘဝလည်းမပြတ်မပြတ်တော့အဲဒါဒုက္ခသစ္စာသမုဒယသစ္စာညောရသစ္စာမေဃသစ္စာဆိုရက်သစ္စာ၄ပါးတွေ့မြင်သွားတာပါတဲ့ လောကုတ္တရာသရဏဂုံပဲဒါကတွေ့မြင်ုံနဲ့နိဗ္ဗာန်အာရုံပြုပြီးတော့ဘုရားကိုယ်ပဲသိကမှုတရားကိုယ်ပဲသိကမှုသံဃာကိုယ်ပဲသိကမှုအမြဲတမ်းတည်သွားတယ်မပြတ်တော့ဘူးဒီဘဝလည်းမပြတ်နောက်ဘဝလည်းမပြတ်နောက်တော့ဘဝဘယ်တော့မှပြတ်တော့တဖြည်းဖြည်းတစ်ဆင့်နဲ့တစ်ဆင့်အသိဉာဏ်ချင်းကျက်ပြီးတော့အရဟတမေအရဟတဖို့ရောက်ဆင်းရဲခါသိဉ္ဇင်းနဲ့နိဗ္ဗာန်ရောက်မယ်ရည်ကြည်ပါလေအခုဒီမှာ ယောဂီပုဂ္ဂိုလ်တွေတရားထုတ်နေရတာအဲ့ဒီလောကုတ္တရသနာကိုပြည့်စုံအားထုတ်နေရတာပဲอืมလောကုတ္တရသနာကိုပြည့်စုံအောင်လို့ဒုက္ခသစ္စာဆင်းရဲအဖြစ်မှန်ဆိုတဲ့တရားတွေသိရအောင်အမှုရသစ္စာဆင်းရဲကြောင့်ဆင်းမှန်ဆိုတဲ့တရားတွေသိရအောင်နိရောဓသစ္စာဆင်းရဲငြင်းရနိဗ္ဗာန်ဆိုတဲ့တရားကိုတွေ့ရအောင်မေဃသစ္စာဆင်းရဲငြင်းရလို့ရောက်တဲ့အရိယာမဂ္ဂင်7ပါးတိဟူသောမေဃသစ္စာကိုအဲသိအောင်အားထုတ်နေကြရတယ် ပြည့်ပြည့်စုံစုံအားထုတ်နိုင်လို့ရှိရင်အဲ့ဒါတွေအကုန်လုံးပြီးမှာပဲအကုန်လုံးပြီးမယ်ဒါတော့အခုရှုနေရတာတော့ဒုက္ခသစ္စာတရားတွေကရှုရသမုဒိယသစ္စာတရားတွေဖြစ်ပေါ်လာတဲ့ခါလဲရှုရတယ်ဒုက္ခနဲ့သမုဒိယပဲရှိတယ်နာမပုဂ္ဂိုလ်တွေတဏ္ဍာမှာတရားရှိတာဒါပဲရှိတယ်နိရောဓနိဗ္ဗာန်ဆိုတာကဘာမှပုဂ္ဂိုလ်ဤတဏ္ဍာမှာမရှိဘူးမဲကအရိယာမဲဆိုတာကလည်းပဲ အရိယာမဖြစ်တဲ့ခိုင်တာမဖြစ်သေးတဲ့ခါရှိရမုံဒါတော့ဒါတွေကရှုလို့မဖြစ်ဘူးအဲရှုလို့ဖြစ်တာကမိမိတို့တဏှာရှိတဲ့ဒုက္ခသစ္စာနဲ့သမှုရသစ္စာရှုရဒါကြောင့်မဟုတ်ဘူးဒုက္ခသစ္စာတွေရှုနေရတာမြင်တိုင်းမြင်တိုင်းဒုက္ခသစ္စာတရားတွေပဲကြားတိုင်းနားတိုင်းစားတိုင်းတွေ့ဒီတိုင်းတွေ့တိုင်းစားတိုင်းထုတ်ရှားတိုင်းသိကုသနာကြံစီတိုင်းဓွား၆ပါးဖြစ်ပြနေတာတွေကအကုန်လုံးဒုက္ခသစ္စာတရားတွေဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြဒုက္ခသစ္စာတရားတွေအဲ့ဒါတွေအမှန်တိုင်းကိုယ်တိုင်သိအောင်လိုက်ပြီးရှုနေရတာ ဒါကနေ့တော့ချင်းကကုန်သွားဟောဖို့ရမရှိတော့နာရီတနာရီပြည့်သွားအဲ့ဒီငါမှဆက်ပြီးတော့အဲ့ရှုပုံနေနဲ့ပြီးပုံနေနဲ့ဟောရမယ်တော့ဒီနေ့တနာရီတော့တော်ပါပြီတရားအထုတ်ခြင်းလည်းရှိမှာတရားသိဖို့ရအခြင်းလည်းရှိမှာကဲအတူချုပ်ကလေးတော့ဆိုရအောင်လေဒုက္ခဆင်းရဲခြင်းမှန်တရားဆင်းရဲခြင်းမှန်တရားမူရသစ္စာမူရသစ္စာ ဆင်းရဲဖြစ်ကြောင်းသင်မှန်တရားဆင်းရဲဖြစ်ကြောင်းသင်မှန်တရားနိရောဓသစ္စာနိရောဓသစ္စာဆင်းရဲငြိမ်းရာသင်မှန်တရားဆင်းရဲငြိမ်းရာသင်မှန်တရားမေဃသစ္စာမေဃသစ္စာဆင်းရဲငြိမ်းရာသို့ရောက်ကြောင်းဆင်းရဲငြိမ်းရာသို့ရောက်ကြောင်းရှင်းလန်းကောင်ရှင်းလန်းကောင်သင်မှန်တရားသင်မှန်တရားဒီလေးပါးကိုဒီလေးပါးကိုရိယာသစ္စာဟုခေါ်သည်ရိယာသစ္စာဟုခေါ် တာတရား၄ပါးလားရဲ့သိဉာဏ်နဲ့ကြားတယ်တဲ့အခုအားထုတ်လို့ရှိရင်ကိုယ်တိုင်တွေ့သိနိုင်တာတွေပဲကြက်လို့မှလို့ပြီးတာတော့မခင်းပါဘူးဒါကတော့ဟောပြောလို့ကြက်လို့ပြီးတာလွယ်လေးပဲကိုယ်တိုင်တွေ့သိအောင်လို့ခုရှုနေရရှုတိုင်းရှုတိုင်းဒုက္ခသစ္စာတရားတွေသိနေတာပဲဝိပဿနာဉာဏ်ဖြင့်ရှုတိုင်းရှုတိုင်းသိသမှုတ္တသစ္စာပေါ်တဲ့အခါလဲအဲဒါရှုပြီးသမှုတ္တသစ္စာလည်းသိနေတာအဲဒီဒုက္ခသမှုရိယသိတိုင်းသိတယ်သမှုတ္တသစ္စာပယ်ခြင်းကိစ္စလည်းသိနေတာပဲနိရောဓ တိရစ္ဆာဆင်းရဲတွေငြိမ့်တဲ့ကိစ္စလည်းပြီးနေတာနိရောဓကိုလည်းမျက်မှောက်ပြုနေတယ်လို့ခေါ်တယ်ပြီးတော့မေဃသစ္စာလည်းခြေတိုင်းခြေတိုင်းမိမိတဏ္ဍာမှာသိတည်သွားတဲ့မေဃသစ္စာတွေပဲဒါတွေပွားနေတာတစ်ခါမှလိုက်သစ္စာ၄ပါးတစ်ခါမှလိုက်သစ္စာ၄ပါးပြည့်စုံနေတာအနာကောင်းတယ်အဲဒါလက်ကျင်ကကျွန်မဆက်ပြီးတော့ပြောရမယ်အဲဒီရောက်ပါပြီဒီရင်ကြကြအောင်ဒီနေ့ပေါ်၌သမုဒ္ဒေသုပွားများ အာတဝတောသာနာကုသိုလ်သာကုသိုလ်ဘာဝနာကုသိုလ်သတိတော်ကောင်းမှုပေါင်း၏ဘုရားကကိုအမိဘတို့အားမြတ်ပေးပါကုန်၏သေမျိုးတို့အားမြတ်ပေးပါကုန်၏ ကြည်ရနိုင်ကြောက်နေရောဒီပရိဒါနတ်ပရိဒါပေါင်းဟာဆရာသေဝရောဤအလုံးစုံသောအတော်ပေါင်းတို့ဟာဆရာသေဝရောဤအလုံးစုံသောအတော်ပေါင်းတို့သည် မြတ်ရကြလေသိသိမပြအနာကြပါစေမြတ်မြတ်မြတ်ဘုရား